သာသနာတော်နှစ်2563ခု60 1565ခုကောဇာတက္ကတိ1383ခုရာဇူလာပြီးကျော်၄ရက်ခရစ်နှစ်2020ခုဇန်နဝါရီလဆင်းလို့ရှိရော20ပေါ့ဒီလိုကြည့်တယ်ကမိုက်ရှိရော9ရက်နေ့19ရက်နေ့ပေါ့ ဟောကြားအပ်သောဝိပဿနာလုံပိတရားတခါကြီးဘယ်နှကြိမ်မြောက်ရှိ54ကြိမ်မြောက်ရှိပါပြီဖေ။54ကြိမ်မြောက်ဝိပဿနာလုံပိတရား54ကြိမ်မြောက်ဝိပဿနာလုံပိတရားကိုမဟောကြားမနာကြားကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်။ တို့တကကြီးတွေဒကမကြီးတွေတရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုံရီကိုစွာရှိသလောက်စိတ်ဝင်ထုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်လည်းယူသည်စွာနာယူကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိဟတံဓာကာရံ အထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏီကမက္ကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသော အစီပွားကိုလိုလာတောင်းတကြကုန်သောစေထာမြတ်သူနလူမြမတတဝတို့ဤစုဝေရလည်းပြတော်မူထသောဒိတတံလောကော ုံးလောကီနလီတော်မယိမ့်မယိုင်မြဲကိုင်းလာသည်တမာတိနေရှင်တော်စေတလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွန်းပေါသည်မြင်တအရဟတမတိဟုသောပညာတန်ဆောင်စမိအောင်လည်းရှိတော်မူထသော ဝိဟတံဒါကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံဉာဏ်မြင်တုံအောင်ပြုတံပညာဝိဇ္ဇာတိဟုသောမိုက်တရားကိုရဟတမေဉာဏ်တန်လျက်ဖြင့်ဗပြတော်မူပြီးထသော အထာဘီကာမလူနပြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနပြမတတ္တဝါတို့အားလံပြနိညွန့်ဆုံးမသွန်သင်တော်မူလျက်လောကောလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောစည်းတိန်ချမ်းသာကျိုးငါရွယ်ဆောင်တော်မူတတ်ထသောကာရုဏိကံလူနာမြမသတ္တဝါအမြာတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယသပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသောအနန္တညာနံသဗ္ဗညုတညာနာဇာတာဆုံးပန်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္မဗုဒ္ဓံဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရား သာဓုသာဓုသာဓုပါဖေ။ကဲဒီတော့ဝိပဿနာလုံးပြီးတရားမို့ဒါဟောကြားလာတာ84ချိန်ရောက်ပြီ။ဟောကြားတဲ့အပိုင်းနဲ့ကြည့်မယ်ဆိုတော့ဦးဇင်းတို့ကဒါဝိတ္တုဒ္ဓိ9ပါးတဲ့ကဒိဋ္ဌိဝိတ္တုဒ္ဓိပိုင်းပေါ့။ဒိဋ္ဌိဝိတ္တုဒ္ဓိပိုင်းကိုရောက်နေပြီ။ဒိဋ္ဌိဝိတ္တုဒ္ဓိပိုင်းဆိုတော့သူအထက်ကခုနကင်္ခာဥဒ္ဒနာဝိတ္တုဒ္ဓိပိုင်းပေါ့ ဒါကိုတော့ဦးဇင်းတို့ကဟောခဲ့ပြောခဲ့ပြီးပြီသို့တော့အဲဒီကင်္ဂါဥဒနာဝိတ္တုတိဆိုတဲ့အကြောင်းကျိုးစံမှုပိဋကသမုပ္ပတ်ပြီးမှဒီလက္ခဏာရတ္တပိစုပတ္တံပဋ္ဌာန်တတိဝိတ္တုတိမှာအကျုံးဝင်တဲ့ဒီရှုဘက်ကတော့တကယ်လုပ်ငန်းခွင်တကယ်ရှုတဲ့အပိုင်းမှာပို့ပြီးတော့လွယ်ကူတယ်ယောဂီတွေအတွက်အသိဉာဏ်တန်ရှင်းတယ်ပေါ့အဲအတွက်ကြောင့်ဦးဇင်းတို့ပြိဿသမုပ္ပတ် ရှုခွက်တည်ဟုသောကင်္ခာဝုဒနာဝိတ္တုပြီးတဲ့အချိန်ကြမှာထေတိဝိတ္တုထဲမှာကြံခဲ့တဲ့မဟောဘဲနဲ့ထားခဲ့တဲ့ဒီပရမတ္ထဓာတ်သားတွေရဲ့ယုံနံဓမ္မသင်္ခါရလို့ခေါ်တဲ့ပရမတ္ထဓာတ်သားတွေရဲ့လက္ခဏာရတ္တပစ္စုပ္ပတ္ထံပဋ္ဌာန်ကိုပေါ့ဒါဦးဇင်းတို့ပြန်ပြီးတော့ဒါဟောကြားပေးတာဒါကတော့ဦးဇင်းတို့ဟိုလုပ်ငန်းခွင်အတိုင်းအစဉ်တိုင်းလေးပေါ့ဦးဇင်းတို့ဒါသွားပေးတာပြီးတဲ့အခါကျတော့အခုဒီဒိဋ္ဌိဝိတ္တုဒီပိုင်းလက္ခ ခန္ဓာတတပိစုပတ္တံပတ္တံကိုလည်းဦးဇင်းတို့ခန္ဓာ၅ပါးနည်းနဲ့အစဉ်အတိုင်းသွားခဲ့တာရူပခန္ဓာပိုင်းပြီးခဲ့ပြီးပြီးတော့ဝိညာဉ်နဲ့ခန္ဓာပိုင်းပြီးခဲ့ပြီးဝေဒနာခန္ဓာပိုင်းပြီးခဲ့ပြီးသင်ညက်ခန္ဓာပိုင်းပြီးခဲ့ပြီးဒီနေ့တော့သင်္ခါရခန္ဓာပိုင်းပေါ့သင်္ခါရခန္ဓာပိုင်းလည်းပြီးခဲ့တဲ့နှစ်ပတ်သုံးပတ်ကဦးဇင်းတို့ဇက်တိုက်ကလေးဟောလာလိုက်တာအဲသင်္ခါရခန္ဓာထဲမှာအကျုံးနဲ့ဖတ်တာစေရနာ စီဝိတမနတိခါရဆိုတဲ့ဒီတရားတွေပြီးခဲ့တာပြီးကြတော့ဒီနေ့ဦးဇင်းတို့ဘယ်ကစမလဲဆိုတော့ပကိန်းစီရတိ6လုံးထဲမှာအကျုံးဝင်တဲ့နံပါတ်1ဝိတက်ကစကြရအောင်သင်္ခါရခန္ဓာပေါ့သင်္ခါရခန္ဓာဝိတက်ကစကြရအောင်အဲ့တော့ဝိတက်ဝိတက်ဆိုတော့ဝိတက်ရဲ့သဘောဆိုတဲ့လက္ခဏာကိုယ်ပိုင်သဘောလက္ခဏာပေါ့သဘာဝလက္ခဏာပေါ့ဟောပြီးတဲ့အခါကျတော့သူ့ရဲ့လုပ်ငန်းကိစ္စသူ့ရဲ့ ဒါပြစ္စုပတ္ထံလို့ခေါ်တဲ့ယူပသုံးသက်တဲ့ယောဂီတယောက်ရဲ့ဉာဏ်မှာဒါရှိရှိထင်လာမှုပြီးတဲ့အခါကျတော့ပဋ္ဌာနာလို့ခေါ်တဲ့ဒါနီးစွာသောအပြောင်းမှုဒါလေးတွေကိုဦးဇင်းတို့ဆက်ပြီးတော့လေ့လာကြရအောင်အဲ့တော့နံပါတ်1ဝိတ္တဝိတ္တကေတိတိဝိတ္တကောဝိတ္တကဏံဝါဝိတ္တကောဥဟနန္တိဟုတ်တံဟောတိဒါဝိတ္တကိုအရင်ဆုံးစပြီးတော့လေ့လာတယ် ဝိတဝိတကေတိတိဝိတကောတဲ့အာယုံကိုကြံတတ်လို့ပေါ့ကြံတတ်တယ်ဆိုတော့ကြံစီတတ်တာပေါ့အာယုံကိုကြံတတ်တဲ့သဘောတဲ့နောက်တစ်ခါအာယုံကိုကြံစီခြင်းသဘောတည်ဒါဝိတေတဲ့နောက်အဲဒီဝိတကဘာဖြစ်တော့စိတ်ကိုအာယုံတို့ရောက်၍ရောက်၍သွားအောင်တင်ပေးနေခြင်းသဘောဥဟနဆိုတာတင်ပေးတာစိတ်ကိုတင်တင်ပေးနေတယ်ဘယ်ကိုတင်ပေးတော့ဆိုတော့အာယုံကိုရောက်သွား အာယုံဘောကိုတင်တင်ပေးနေတာပေါ့ဒါဝိတက်ကသဘောလို့ဒီလိုလေးဥစွာပထမမှတ်ရမှတ်ပြီးတဲ့အခါကျတော့အဲဝိတက်ကသဘာဝလက္ခဏာသဘာဝလက္ခဏာကဘာလဲဆိုတော့သွာယအာရမဏိစိတ်တတအပိနိရောပဏလက္ခဏောဟောသူကလက္ခဏာလေးသွာယံသောအယံထိုဝိတ္တတိတဲ့အာရမဏိစိတ်တတတဲ့အာရမဏိအာယုန်၌စိတ်ကိုဘာဖြစ်တယ်လို့ဆိုတော့ အဘိနိရောဘနာရှေ့ရှုပြီးတော့တင်တင်ပေးတယ်အာယုံကိုစိတ်ကိုအာယုံဘောသို့တင်ပေးတာပေါ့အဲ့တော့အာယုံ၌စိတ်ကိုတင်တင်ပေးခြင်းသဘောဒါဝိတက်ကဲသဘောတနည်းအားဖြင့်လက္ခဏာပေါ့ကိုယ်ပိုင်လက္ခဏာပေါ့ဟိုသဘာဝလက္ခဏာပေါ့အဲ့တော့ဝိတက်ဆိုတာအာယုံ၌စိတ်ကိုတင်ပြီးတယ်အာယုံဘောကိုစိတ်ကိုတင်တင်ပြီးတယ်လို့ဒီလိုမျိုးလေးဥစွာပထမဒါမှတ်ထားရမယ် တော့ဒီညမှာဦးဇင်းတို့ဒီဝိတက်ကလက္ခဏာရတ္တပစ္စုပ္ပတ္ထံပဋ္ဌံပိုင်းမှာခုလက္ခဏာကိုပြောပြီးတော့ရတ္တတို့ပစ္စုပ္ပတ္ထံတို့ပဋ္ဌံတို့ကိုမပြောသေးပဲနဲ့ဒီလက္ခဏာလေးမှာဦးဇင်းတို့ဟိုတတိချာချာလေးပြန်ပြီးတော့ရှိကသဘောတရားတွေနဲ့ထူးခြားမှုလေးတွေကိုပြန်ပြီးတော့ဆက်ဆက်ပြောကြရအောင်အဲ့တော့လက်ရှိဒီနေရာမှာဝိတက်ဆိုတာအာယုံ၌စိတ်ကိုရှိရှိတင်ပေးခြင်းဒါဝိတက်ဗါတဲ့တော့ဝိတက်ဆိုတာ အာယုံ၌စိတ်ကိုရှေးရှုတင်ပေးခြင်းသဘောပါဗျာအာယုံ၌စိတ်ကိုအာယုံ၌စိတ်ကိုဆိုတာအာယုံဘောကိုစိတ်ကိုတင်တင်ပေးနေတယ်အာယုံဘော၌စိတ်ကိုတင်တင်ပေးနေတယ်ပေါ့အဲဒါဝိတက်အဲတော့ဦးဇင်းတို့ဝိတက်ကိုအရင်ဆုံးရှုခြင်းတဲ့သူတော်ကောင်းတယောက်ကဒါပရမတ္ထဒါတာနန္တရားတွေဖြစ်နေတော့ဥမာဆိုကြပါစို့ဝတိစိတ်တခဏတစ်ခုတစ်ခုအဲဒီဝတိစိတ်တခဏတစ်ခုတစ်ခုမှာဝိတက်ပါတဲ့ဝတိစိတ်တခဏပေါ့ အဲ့တော့ဒီဘုံရဥစဉ်လို့ဆိုကြပါစို့ဇောတွေဆိုကြစို့အဲဇောတွေမှာဆိုလို့ရှိရင်ဝိတက်ကချင်းကြီးပါမယ်အဲဇောအခိုက်မှာတို့တော့ဥစဉ်တို့ဟိုဒီကာမဝဇ္ဇရာဇောပေါ့ဟိုမေဂုလောကုတ္တရာဇောတွေမှာတော့ဇန်အားလျော်စွာဝိတက်မပါတဲ့ဇောတွေရှိတာပေါ့အဲကာမဝဇ္ဇရာဇောတွေအခိုက်မှာလှမ်းပြီးဖန်ရှုလိုက်လို့ရှိရင်ဝိတက်ပါနေတယ်။ဘာနေအဲဝိတက်ကလေးဘယ်လိုသဘောရှိလဲဒါယောဂီကဆင်ခြင်တယ် ဆင်ခြင်တဲ့ကအဲ့ပရမတ္ထဓာတ်သားလေးတွေကိုတစ်လုံးစီတစ်လုံးစီလိုက်ပြီးရှုနေတဲ့သူတော်ကောင်းတယောက်ကဝိတက်အခါရောက်သွားရင်ဖက်ကလေးဆိုအဲ့ဝိတက်ရဲ့သဘောလက္ခဏာကိုကြည့်ဝိတက်ဆိုတာဘာလဲဆိုတဲ့လမ်းပြီးတော့စမ်းစစ်တာပေါ့ဝိတက်ဆိုတာဘာလဲလို့စမ်းတင်နားလည်လာလိမ့်မယ်ဝိတက်ကသူနဲ့ရှင်မောရှင်ဘက်ပေါ့စိတ်လူဒီညာမှာတော့ဥတည်ပြောတာအဲသို့တော့ရှင်မောရှင်ဘက်စိတ္တိတွေတံမြုပ်တာဓမ္မတွေအကုန်လုံးအကျုံးဝင်တယ်အဲတံမြုပ်တာဓမ္မအကျုံးဝင်တယ်ပေါ့ဒီညာမှာစိတ်ကလေးကိုပဲကြည်ထားမယ်ဆိုအဲဝိတက်ကအဲ့ဒီစိတ်ကိုသူနဲ့ရှင်မောရှင်ဘက်ဒီ နန္တရားပေါ့စိတ်ကိုတကားတဲ့အာယုံမောကိုတင်းတင်းပေးနေတယ်လို့ဒီလိုယောဂီရဲ့သူတော်ကောင်းတယောက်ရဲ့ဉာဏ်ထဲမှာဒါထင်းလာဉာဏ်ထဲမှာနားလေသဘောပေါက်လာတယ်အဲ့ဒါကိုပဲတကားတဲ့အာယုံယူပြီးတော့အာယုံ၌စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဒီလိုလေးလည်းဒါပွားများနေလို့ရတယ်လို့ဒါမှမဟုတ်လို့ရှိရင်ခုနပါဠိလိုလေးဆိုလေအာရမဏိစိတ်တဒါအဘိနိရောပနလက္ခဏောဟောဝိတေဒါတစ်လုံးရှုရှုတာပေါ့ ဒါကဝိတက်ကိုရှုဖို့သို့တော့အဲ့မှာဦးဇင်းတို့မေးစရာလေးတစ်ခုရှိတာအခုဝိတက်ပေါ့ဝိတက်ဒီကနဒီစိတ်ကို အာယုံ၌တင်ပေးတင်တတ်တဲ့သဘောတင်ပေးတတ်တဲ့သဘောတနည်းအားဖြင့်ဝိတက်ဒီစိတ်နဲ့တကဝတော်တံပြုတ်တာဓမ္မသူနဲ့ရှင်ဘောရှင်ဘက်တရားတွေကို အာယုံဘောကိုတင်တင်ပေးတယ်အာယုံဘော၌ရှေ့ရှုတင်တင်ပေးတဲ့သဘောဒါဝိတက်တစ်ချက် ဟိုးဒကာကြီးတွေသင်္ခါရခန္ဓာစခဲ့တဲ့အခါကျတော့ဟိုးစေတနာဆိုတာလေးတစ်ခုရှိခဲ့တယ်။ဟောစေတနာဒီစေစော်ပေးတယ်လို့ဒီလိုဘာသာပြန်တယ်။နောက်တစ်ခါမနတိကာရဆိုတာလည်းတစ်ခုရှိခဲ့တယ်။ဟောမနတိကာရဆိုတာဘာလို့လဲအာယုံကိုစောင့်တတ်တယ်ဒီလိုမျိုးလေးဥစဉ်တို့ရှိကတကတို့ဒကာကြီးတွေဒကာမကြီးတွေလေ့လာခဲ့ဘူးတယ်။အဲ့တော့အဲ့နေရာမှာအိုးမနတိကာရတော့ငါတကယ်တမ်းဥစဉ်တို့ဘာသာပြန်တဲ့အခါကျတော့ဒါ တံပယုတ်တရားတို့ကိုအာယုံတို့ရှေ့ရှုမောင်းနှင်တကဲ့သို့ပြေးစီတကဲ့သို့ဖြစ်ခြင်းသဘောဒီလိုလေးဦးဇင်းတို့ဒါပြောခဲ့။အော်နောက်တကဟိုးစေတနာတော့ကလည်းထို့တူပဲ။အဲစေတနာရောက်တဲ့အခါကျတော့ဗါတဲ့တော့ဒါစေတဟိတလက္ခဏာဟော သူကလည်းပဲဘာဖြစ်တုံးဆိုတော့မိမိနဲ့အတူတံပယုတ်တရားတို့ကိုဆိုတော့ခုနပေါ့စိတ်ခုနစေတနာဆိုတဲ့သူနဲ့ရှင်မောရှင်မဲ့စိတ်စေတသိက်တွေရှိတယ်။ခုန မနတိကာမမနတိကာရတော်နဲ့ထို့တူပဲသူနဲ့ရှင်မောရှင်မဲ့စိတ်စိတ္တိတ်တွေရှိတယ်။အဲ့ရှင်မောရှင်မဲ့တန်ပြုတ်တာတရားတွေကိုအာယုံ၌စိတ်ဆက်အောင်စိတ်အောင်ဆက်အောင်အာယုံဘောသူရောက်အောင်စိတ်စောပေးနေတာဒါစေတနာလေးကအဲ့တော့ပြန်ပြောမယ်ဆိုရင်ဒီစေတနာကလည်းပဲသူနဲ့ရှင်မောရှင်မဲ့တန်ပြုတ်တာဓမ္မတွေကိုစိတ်စောပေးနေတယ်ဘလို့စိတ်စောဖို့အာယုံဘောကိုရောက်သွားအောင်အာယုံကိုယူနိုင်အောင်အာယုံဘောကိုရောက်သွားအောင်စိတ်စောပေးတယ်ဒါစေတနာ။ ။ဩနောက်တကမနတိကာရတော့လည်းထို့တူပဲ။သူကမူရင်းဘာသာပြန်ကတံပြုတ်တရားဆိုတော့ခုနမနတိကာရဆိုတဲ့စေတသိက်ကိနဲ့ရှင်ဘောရှင်ပဲအာအတိစိတ်နဲ့တကွာတော့ဒါအခြားရှင်မောရှင်မဲ့စေတသိက်တွေရှိတယ်။ကျွင်းတဲ့ရှင်မောရှင်မဲ့စေတသိက်တွေကိုအဲ့ဒါအာယုံကိုရှစ်ရှုမောင်းနေအာယုံတို့ရှစ်ရှုမောင်းနေနေတယ်ဆိုတော့သူလည်းအာယုံဘောကိုရောက်အောင်ဒီတံပြိုတရားတွေကိုဖြောင်းဖြောင်းသွားနိုင်အောင်သူကလည်းမောင်းနေပေးနေတဲ့သဘောပဲ။အဲ့တော့အဲ့သုံးခုကရေပုံရကြည့်လို့ရှိရင်ဦးဇင်းတို့တူးတရရိုးရိုး တူသလိုထင်တာပေါ့အဲဝိတေသဘောစေတနာသဘောမနတိကာရသဘောဆိုပြီးတော့ဒီသဘောသုံးခုကတော့တူတဲ့သဘောမျိုးဖြစ်နေတာပေါ့တူတဲ့သဘောမျိုးဖြစ်နေတဲ့အခါကျတော့ဒီကလေးယောဂီကဒီသဘောတရားသုံးခုကိုစုံပြီးတော့ယူလိုက်တဲ့အခါမှာမကိုယ်ပဲဖြစ်တတ်တယ်ဒီတော့အခါကျတော့ဦးဇင်းတို့ကိုယ်ကျင်ရင်တော့သူကဥပမာလေးတွေနဲ့ဆောင်းပြီးတော့ကြည့်ရင်တော့ဒါကဟိုကွက်ကွက်ပြပြပုံတည်တာပေါ့အဲ့တော့ဦးဇင်းတို့အရင်ဆုံးဥပမာလေးနဲ့စပြီးတော့ပြောကြရအောင် အဲ့ဒါကြတော့ဒီစေတနာရဲ့မနတိကာရရဲ့ဝိတက်ကပေါ့သင်္ခါရခန္ဓာတွေကအဲ့တော့အရင်ဆုံးခုနစေတနာဆိုတာခုနပြောပြီးပြီအာယုန်၌တံမြုပ်တရားတို့ကိုဖွဲ့ဆက်ပြီးတယ်အမနာတိကာရကတံမြုပ်တရားနဲ့အာယုန်ကိုဟိုရှင်ဆက်ပြီးတယ်အခုဝိတက်ကြတာတံမြုပ်တရားတို့ကိုအာယုန်ဘောကိုရှိရှိတင်းပြီးတယ်ဘာထုသလဲလို့မေးလို့ရှိရင်ဥဇပဒမဥစဉ်တို့ဒီ အရာဒီကဆရာတော်ဒီမှာပြီးထားတဲ့ဟိုဥပမာလေးတစ်ခုကပို့ပြီးတော့သူကဟိုနားလဲလွယ်တာပေါ့အဲ့တော့ဦးဇင်းတို့ဒီလေပြိုင်ပွဲတစ်ခုဝင်တဲ့လေထိုးသားဆိုကြဆိုအဲ့တော့လေတစည်းပေါ်မှာ၃ယောက်ဒါလေလော်ကြတယ်ဆိုကြဆိုအဲ့လိုလေလော်တယ်ဆိုရင်ဦးသိန်းဦးဇင်းတို့ရှေ့ဆုံးကနေပြီးတော့ဒါလော်တဲ့တူလေရဲ့ထေဦးကနေပြီးတော့နောက်အလဲဝမ်းဘိုက်ကနေလော်တဲ့လူတူ နောက်ပြီးတော့နောက်ဆုံးပဲ့ကနေပြီးတော့လော်တဲ့လူတဦးပဲဒီ၃ဦးဒီ၃ဦးဒီဒီမိမိတို့စီးနေတဲ့ဒီလေးပေါ့လေးကိုဒါရှေ့ကိုရောက်အောင်တော့ဗျိုင်းတို့လောနေကြတာပဲဗျိုင်းတို့လောနေကြတာရှေ့ကိုရွေ့အောင်ဒါအတူတူပဲဝမ်ကရှိတဲ့လူကလည်းလောဦးကရှိတဲ့လူကလည်းလောပဲ့တဲ့ပဲ့ကရှိတဲ့လူကလည်းလောပဲသို့တော့လောပြီးမင်းဘာထူးနေတော့လို့မေးတဲ့အခါကျတော့ခုန လေခဲ1မှာပေါ့လေခဲ1ကလောနေတဲ့လူပေါ့1မှာလောနေတဲ့လူမှာကသူ့မှာဗာလဲဆိုတော့ဒီရှေးလှေရှေးကိုရောက်ရေးပဲလှေရှေးကိုရောက်ရေးပဲသူကကြောင်းကြဆိုင်တယ်အဲအခြားကြောင်းကြဆိုင်ကြီးကသူ့မှာမရှိနောက်ပဲကလော်တဲ့လူပဲကလော်တဲ့လူကဘာလုပ်လဲဆိုတော့ရှေ့လှေကို ရှေ့ကိုရောက်ရေးတကူတည်းမဟုတ်ပဲနဲ့အဲ့ပန်းနိုင်ကိုတက်တက်ဖြောင်းဖြောင်းသွားရေးအတွက်ပါသူကထိန်းချောင်းပေးနေရတယ်အဲ့တော့လေ ကိုလည်းရှေ့အောင်ရှေ့ကိုရောက်အောင်လော်တယ်။အော်နောက်တကပန်းနိုင်ကိုလည်းတက်တက်မမတ်သွားအောင်သူကထိန်ချောင်းပေးတယ်။အော်ရှင်းကနောက်တကထိတ်ဆုံးမှာနေတဲ့လူပေါ့လေဦးမှာနေတဲ့လူလေဦးမှာနေတဲ့လူကလည်းလော်တာပဲသူလည်းလေကိုရှေ့ကိုရောက်အောင်လော်တယ်။အဲဒါပေမဲ့သူ့မှာလည်းကြောင်းကြတကူပိုးတယ်။ဘာလဲဆိုတော့ပန်းကိုစွတ်ရမယ်။ဒါအောင်လံကိုစွတ်ရမယ်ပေါ့။ပန်းကိုစွတ်ရမယ်ပေါ့။အဲဒါဒီလိုမျိုးပေါ့ပန်းကိုစွတ်မိဖို့အရေးကသူ့တာဝန်ပေါ့။အဲ့လိုပဲဦးဇင်းတို့ ဒီဥပမာအတိုင်းပေါ့လေတို့သား၃ယောက်ပမာအတိုင်းဦးဇင်းတို့ဝိတက်ဝိတက်ကတံပြုတ်တရားတွေကိုအာယုံကိုသွားရောက်အောင်တင်တင်ပေးနေတာဒီအလုပ်ပဲသူ့အလုပ်ကသူကဗာနဲ့တူလို့ဆိုတော့ခုနလေကဝမ်းမှာလောနေတယ်ဒါလေတို့သားနဲ့တူတယ်ဒါအာယုံတို့တံပြုတ်တရားတွေရောက်အောင်သူကတင်တင်ပေးတယ်ဒါဆိုသူလုံလောက်နောက်တစ်ခါကျတော့ဒီမနတိကာရမနတိကာရကျတော့သူကအာယုံတို့ ဒါဖြောင်းဖြောင်းတန်တန်ရောက်အောင်တံပယုတ်တရားတွေဒီအာယုံဘောကိုဖြောင်းဖြောင်းတန်တန်ရောက်အောင်သူကဒါသူကတာဝန်ယူရတယ်သူကပဲ့ရထိုင်နေသူနဲ့တူတယ်နောက်တစ်ခါစေတနာစေတနာကြတဲ့အခါကျတော့သူကတံပယုတ်တရားတို့ကိုဖွဲ့ဆက်ပြီးတယ်အာယုံနဲ့တံပြုတ်တရားတွေကိုသူကဖွဲ့ဆက်ပြီးတယ်သူကစီစောပြီးတာပေါ့သူကစီစောပြီးတယ်ဖွဲ့ဆက်ပြီးတယ်သူ့အတွက်ကြောင့်သူကဘာနဲ့တူတုံဆိုတော့ဒီလေကဥမှထိုင်းနေတဲ့ပုံကိုတရားဘန်းကိုစုခူးတဲ့ ပုံကူနဲ့တူတာပေါ့နော်အဲဒီလိုမျိုးဒါဦးဇင်းတို့ဥပမာလေးနဲ့ဒီလိုလဲနားလဲရတယ်။နောက်ဦးဇင်းတို့ဒီဒါကတော့နားလဲလွယ်အောင်ပေါ့ဥပမာတစ်ခုပေါ့။နောက်ဥပမာတစ်ခုအနေနဲ့ဦးဇင်းတို့ကနဝိတ္တတိတံပြုတ်တရားတို့ကိုအာယုံ၌ဒါတင်ပေးတကဲ့သို့ဖြစ်တယ်။အဲ့တော့ဒီနေရာမှာတော့ဦးဇင်းတို့ဒီပြည်စရာတော်ကလည်းဘာသာပြန်ကိုယူပြီးတော့ဘောင်းစရာတော်ကသူကဒီလိုလေးဘာသာပြန်တာကတော့တကယ်လက်တွေ့ဘိုင်းမှာကြတော့ပို့ပြီးတော့ဟိုနားလဲလွယ်တယ်။အဲ့တော့ ဒီဝိတက်ဒီတံပြုတ်တရားတို့ကိုအာယုံ၌တင်ပေးပြီးတကယ်လို့တင်ပြီးတကယ်သူဖြစ်တယ်ဆိုတာတကယ်သူကအရာဝတ္ထုတခုကိုလူတယောက်ကမမပြီးတော့တဏှာကိုတင်းနေတဲ့သဘောတော့မဟုတ်ဘူးသို့တော့သူ့ကိုတကယ်စင်ကျင်လိုက်တော့သူ့ရဲ့သဘောကအဲ့လိုတင်ပေးတကယ်သူဖြစ်နေတာပဲဒါဥပမာစကားလုံးလေးဆရာတော်ကထည့်ထားတယ်အဲ့တော့အာယုံဘောကိုတင်ပေးတကယ်သူဖြစ်နေတယ်တကယ်အရာဝတ္ထုတခုနဲ့တကယ်တဲ့ရုပ်ဝတ္ထုဒရတ်တခုကနေတင်ပေးနေတာမျိုးဒီလိုမျိုးတော့မဟုတ်ဘူးသို့တော့သူ့သဘောတရားလေးက တင်ပေးတကယ်သူလေးဖြစ်နေတယ်ဒါဝိတက် နောက်စေတနာအာယုန်၌ဝိတက်တင်ပေးအပ်သောတရားတို့ကိုမိမိနှင့်တကောကရှင်စေတတ်တယ်ဟောဒါကစေတနာအလုံးဟောစေတနာကျတော့သူကဝိတက်တင်ပေးနေတာဝိတက်ကသူကတင်ပေးတယ်ဒီတံပယုတ်တဓမ္မပေါ့ဟောနာစိတ်နဲ့တကောပေါ့ရှင်မောရှင်ဘက်ပေါ့စိတ်ကိုဥတည်ပြီးတော့ပြောတာအဝိတက်နဲ့ရှင်ပြီးတော့ဖြစ်တဲ့ဒီစိတ်နဲ့တကွာသောစေတသိက်တွေရှိတယ်။အဲဒီစေတသိက်တွေပေါ်တံပြုတ်တာဓမ္မတွေကိုသူအာယုံဘုတ်ကိုတင်းပြီးတာဒါဝိတ္တလောက် အဲဝိတက်တင်းပေးလိုက်တဲ့ဒီတံမြုတ်တဓမ္မတွေကိုစေတနာကသူကထပ်ဆင့်ပြီးတော့မလုပ်တော့အာယုံနဲ့မိမိနဲ့တကဝပေါ့ရှင်သေးတယ်အဲမိမိနဲ့တကဝရှင်သေးတယ်ဆိုကိုကိုတိုင်းကလည်းပဲဒီအာယုံနဲ့ရှင်ဆက်နေတယ်ကိုနဲ့ရှင်မောရှင်မဲ့ဖြစ်တဲ့တံမြုတ်တဓမ္မလို့ခေါ်တယ်ခုနအသိစနစ်တကဝကျွင်းကျွင်းတဲ့စေတသိက်တွေကိုလည်းသူကဒီအာယုံနဲ့ရှင်ဆက်နေစေတယ်အဲ့တော့သူကဗာနဲ့ဥပမာတူတုံးဆိုတော့ဦးဇင်းတို့ရှိကပြောခဲ့ဘူးတယ်စစ်မြေပြင်၌ဘောဘာကိုရှင်သေးတတ်သောဘုံမှုကဲ့သို့ပဲတဲ့ ဟိုမှာတက်ဦးတက်ကိုဦးစီးနေတယ်ပေါ့အဲ့ဒါအစစ်မြေပြင်မှာပေါ့တိုက်ရိုက်ခိုင်ရိုက်မှာဦးစီးနေတဲ့ပုံကိုတယောက်ကကိုကိုတိုင်ကလည်းဒီတိုက်ပွဲထဲမှာထဲထဲဝင်ဝင်ရောက်နေတယ်။အော်နောက်တကကိုယ့်ရဲ့နောက်လိုက်ဒီအားလုံးကိုလည်းပဲဒီအပေါ်ကိုဒီတိုက်ပွဲထဲမှာထဲထဲဝင်ဝင်ဒါတကယ်ကိုတိုက်ပွဲဝင်နိုင်ဖို့ရန်အတွက်ကိုသူကဒါ စေစောပေးနေတာပေါ့နော်စေစောပေးနေတာပေါ့ဥဆောင်ဥရွယ်နဲ့စေစောပေးနေတဲ့သဘောပဲဒါစေတနာရဲ့သဘောသူကစေစောတာအဲ့တော့ဦးဇင်းတို့တိုက်ပွဲတစ်ခုဖြစ်ပြီဆိုရင်ခုနပြောသလိုပေါ့စေစေစောပေးဖို့လေလိုတာပဲဒီထဲမှာရှိနေတဲ့ခုနအားလုံးတော့ဒီဟိုတိုက်ပွဲဝင်နေတဲ့ပုံကူတွေကိုဒီတိုက်ပွဲထဲမှာရရင်ဝင်းဝင်းနဲ့ဒါတိုက်ပွဲဝင်နိုင်ရေးအတွက်ကိုစေစော်တဲ့ပုံကူဆိုတော့ဒကာကြီးတွေဒကာမကြီးတွေမလိုဘူးလားဟိုကပါတယ်ဖေက လိုတာပဲအဲ့လိုပဲခုဒီမှာစေတနာကအဝိတက်ကတော့သူကဘာလို့တော့အာယုံမောကိုတင်းပေးပြီးလိုက်ပြီးဒါဒီတန်ပြုတ်တာဓမ္မတွေပေါ့။အော်စေတနာကလည်းအဲ့ဝိတက်တင်းပြီးလိုက်တဲ့အာယုံပေါ်မှာမိမိနဲ့တကဝမိမိနဲ့တကဝဆိုကိုပါပါတယ်ကိုကနောက်ဆုံးနေပြီးသမ ्या တွန်းပို့တာမျိုးမဟုတ်ဘူး။မိမိနဲ့တကဝတန်ပြုတ်တာဓမ္မတွေကိုဟောဒီအာယုံနဲ့ဆက်ဆက်နေအောင်ရှင်ဆက်နေအောင် သူက ဆောင်ရွက်ပေးတာ။ဒါကဘာလဲဆိုတော့ဒါဟုတ်စေတနာရဲ့သဘော။နောက်မနတိကာရ မနတိကရလည်းထို့တူပဲဝိတက်တင်ပေးလိုက်တယ်အာယုံဘောကိုတင်ပေးလိုက်တယ်အာယုံ၌တံမြုပ်တရားတွေကိုတင်ပေးတယ်ဒါဝိတက်ကတင်ပေးတာအဲဝိတက်တင်ပေးရတော့အာယုံ၌တံမြုပ်တရားတို့ကိုသူကပဲရှေ့ရှုရှင်ရှင်စေတတ်တယ်သူကလည်းရှေ့ရှုရှင်ရှင်စေတတ်တယ်ဒါပေမဲ့သူ့ရဲ့ရှေ့ရှုရှင်ရှင်စေတတ်တယ်ဆိုတဲ့သဘောကြသူကဦးဇင်းတို့ဒီမနတိခါရကတာရဏဆိုတာလေးပါတယ်တာရဏဆိုတာကသူကဘာပြောတာတော့ဆိုတော့သူကမောင်းနေတဲ့သဘောပေါ့နော် သာရဏလက္ခဏာသူကမောင်းနေတဲ့သဘောမောင်းနေတဲ့သဘောဆိုတော့ဘာပြောလို့ဆိုတော့ခုနအာဇာရီမြင်းတို့ကိုယထာ၌ရှင်စေတာဆိုယထာဒိန်ကဲ့သို့ပဲအဲ့တော့ဆိုကြပါစို့သူကယထာကိုတော့စီးပြီးတော့လိုက်တယ်ဒါပေမဲ့အာဇာရီမြင်းတွေကိုဒီယထာမှာတခါလေရှင်းဆက်ပြီးအတူအညီအညွတ်တခါလေဟိုသွားအောင်ပေါ့သူကမောင်းနေတတ်တဲ့သဘောမျိုးပဲဒါမနာတိကာရအဲအဲ့လိုမျိုးဒါ၃ခုက အာယုံဘောကိုဒီတန်ပြုတ်တာဓမ္မတွေကိုတော့ရောက်အောင်တော့သူက လှုပ်ပြီးနေဝိတကလည်းတင်ပြီးတယ်ဥဇာကကလည်းပဲဝိတကလည်းတင်ပြီးတယ်စေနာကလည်းစီတော်ပြီးတယ်မနတိကာရကလည်းပဲရှင်ဆက်ပြီးတယ်ဆိုတာအဲဒီလိုမျိုးသုံးခုထူးခြားတယ်ဒါကတော့ထူးခြားချက်ပေါ့အဲ့လိုနားလည်ထားလို့ရှိရင်တကယ်ရှုခေါ်ကြတော့ဒါကတော့ဟိအာယုံမောကိုတင်းပြီးနေတယ်မိမိကကနာစေတကနာတစ်ခုတွင်းမှာရှိတဲ့အနန္တရားတစ်ခုကိုအင်မတန်သိမ်မွေ့တယ်စေတကနာလေးတစ်ခုကလည်းလင်းလင်းမြန်မြန်ဖြစ်နေတယ်အဲ့မှာရှိတဲ့ဒါဝိတ္တဒါဝိဇာရဒါဝိတ္တဒါကတော့ အဲစေတနာဒါကတော့မနတိကာရလို့ခွဲခြားပြီးတော့ရှူရတဲ့အခါမှာဒီလိုမျိုးဥပမာနဲ့ဆောင်းပြီးသိထားရင်တော့ဒီသဘောကိုမြင်လိုက်တာနဲ့အော်ဒါကတော့ဥဒက်ပဲအော်ဒါကတော့စေတနာပဲဒါကတော့မနတိကာရပဲလို့ဒီလိုမျိုးမိမိကဆုံးဖြတ်ချက်ချရတာအဲ့တော့ဒီသဘောတရားတွေကိုတော့မိမိကဥစွာပထမနားလည်ပြီးကိုယ်ကိုယ်ပြပြနဲ့သိဖို့လိုတယ်ဒါကတော့ဒါဝိတက်နဲ့ပတ်သက်လို့ပေါ့ ကဲကောင်းပြီအဲ့တော့ဦးဇင်းတို့ကတော့လက္ခဏာတတပစ္စုပ္ပတံပဋ္ဌံဝိတက်ကလက္ခဏာတော့ခုသိပြီဝိတက်ဆိုတာအာယုံအာယုံတိုင်းစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဒီလိုလေးတစ်ချက်နားလည်ရအဲ့လိုနားလည်ပြီးတဲ့အခါကျတော့ခုနဒုတိယသူ့ရဲ့လုပ်ငန်းကိစ္စသူ့ရဲ့လုပ်ငန်းကိစ္စကြတော့အာဟနနာပရိယာဟနနာရတောဟောဒါဝိတက်ကလုပ်ငန်းကိစ္စဘာပြောတော့ဆိုတော့ အာယုံကိုရှေးဥစွာတီးခေါက်ခြင်းထဝင်းကျင်တီးခေါက်ခြင်းရှေ့ရှုတီးခေါက်ခြင်းလက်ပတ်၍တီးခေါက်ခြင်းတနည်းအာယုံကိုထပ်တလဲလဲတီးခေါက်ခြင်းတီးခေါက်ခြင်းရှုခြင်းတဲ့ဒါသူကလုပ်ငန်းကိစ္စအဲ့တော့ဟုတ်ရှေ့မှာဦးဇင်းတို့စပြီးတော့ပြောခဲ့တယ်ဝိတကေတိတိဝိတကောဒါကြံစီတယ်ဆိုတဲ့သဘောလေးဒါကိုတော့ကိုကမမေ့ရဘူး အဲ့တော့ဒီနေရာမှာကျတော့သူကအာဟနနပရိယာပရိယာဟနနာအာဟနနပရိယာဟနနာဆိုတာဘာပြောတာလဲရှေရှုတီးခေါက်တယ်ထဝင်းကြီးတီးခေါက်တယ်ငါဒီသဘောလေးပေါ့အဲ့တော့ဇလိုင်းကတီးခေါက်တယ်ဆိုတာဒီနေရာမှာဘာပြောချင်တာလဲဆိုတော့အာယုံကိုထပ်တလဲလေအကြံစီနေတယ်အာယုံကိုထပ်တလဲလေသူကရှုနေတယ်ဒီသဘောကိုပဲပြောတာပဲဒီနေရာမှာတော့ဦးဇင်းတို့စကလုံးသွားလေးကတီးခေါက်တယ်လို့ဒီလိုသုံးလိုက်တယ်အဲ့တော့အာယုံကိုထပ်ကထပ်ကကြံစီနေတာပေါ့အာယုံကိုထပ်ကထပ်ကကြံစီနေတဲ့သဘော အဲ့တော့အာယုံကိုတက်ကတက်ကကြံစည်နေတဲ့အခါကျတော့ဒီစိတ်တွေကဒီစိတ်တွေကဆိုတာခုနဒီဒီဝိတက်ကသူကသူကတန်ပြုတ်တာဓမ္မပေါ့သူနဲ့အတွန်းရှင်မဲ့ရှင်ဘက်ပေါ့ရှင်မောရှင်ဘက်ပေါ့ဒီနေရာမှာတော့စိတ်ကိုဥတည်ပြောတော့ရှင်မောရှင်ဘက်တရားတွေကိုသူကဒီအာယုံမောကိုတင်တင်ပေးနေတာအာယုံမောကိုတင်တင်ပေးနေတဲ့အတွက်ကြောင့်ဒါကိုသူကထက်ကထက်ကတင်ပေးနေတာပေါ့ဒါရှစ်ရှုတီးကောက်တယ်သူလိုရင်းကကြမ်းနေတာပေါ့ကြမ်းစီနေတာပေါ့အဲ့တော့ဒကာကြီးဒကာမကြီးဒကာတလေအတွေးတွေဆိုတာဒါဝိတက်ကိုပြောတာ အတွေးများတယ်ဆိုတော့သူကဒီအာယုံပေါ်ကိုဒီအာယုံတိဟုသူကအပေါ်ကိုသူကဒီတမုဒ္ဒဓမ္မလေးကိုသူတင်းတင်ပေးတယ်တင်းတင်ပေးတော့ဦးဇင်းတို့အတွေးတွေတိတ်များတယ်ဆိုရင်ဝိတက်များတယ်လို့ဗမာလိုကတွဲပြောတယ်အဲ့တော့ဒကာကြီးတွေဒီကမကြီးတခါလေညတိုင်အတွေးများလို့အိတ်မပြောတာမျိုးမရှိဘူးလားရှိပါတယ်ဖေ။ဒီကောင်ရှိလိမ့်မယ်နော်။အဲ့တော့အတွေးတွေတိတ်များရဲဆိုတော့အာဝိတက်ပဲ။ဝိတက်ဝင်နေတာ။ဝိတက်ကသူကမလုပ်တော့ခုနရှင်မောရှင်မတန်မြို့တော်ဓမ္မတွေကိုဒီအာယုံဘောကိုသူတင်း တင်းပေးနေတယ်တင်းပေးနေတဲ့အတွက်ကြောင့်သူကဘာဖြစ်တော့စိတ်ကဒီအာယုံကိုတစ်ခုပြီးဒီအာယုံပေါ့အာယုံတစ်ခုတစ်ခုတစ်ခုပေါ့အမြဲတမ်းရောက်နေတဲ့အခါကျတော့သူကဟိုဟိုတော်တော်နဲ့သူကအိတ်မပြောတော့ဆိုလိုရင်းကအိတ်ပြောရဆိုတာဘဝင်ကြတာအဲ့တော့ဘဝင်မကြနိုင်တော့ဘဝင်မကြနိုင်တော့ဘဝင်မကြနိုင်တော့ဆိုတာဦးဇင်းတို့ဘဝင်ဒီမကြပဲဆက်ဖြစ်တယ်လို့ပြောတာမဟုတ်ဘူးเนาะဟိုဝတိတစ်ခုတစ်ခုကြာမှာတော့ဘဝင်ကြတာပေါ့ဒီမှာပြောချင်တဲ့သဘောကခုနအိတ်တယ်အိတ်လောက်အောင်ပေါ့ အိပ်ပြောသွားလောက်အောင်တခါတည်းဘုံနေဇက်တိုင်ကြီးကြမနေတော့ဘူးဒီဝိတက်ကသူကသူကအာယုံမဟုတ်တင်းတင်ပေးနေလို့အဲ့တဘောပဲအဲ့တော့သိပြီးတော့တွေးတွေများတယ်ဝိတက်တွေများတယ်ဆိုရင်ဒီကြောင့်မလို့တတ္တဝါတွေကစိတ်ကမငြိမ်မသက်ဖြစ်လာအဲမငြိမ်မသက်ဖြစ်တယ်တနည်းအားဖြင့်တော့အိပ်မပြောတာမျိုးပေါ့အနားယူလို့မရတာမျိုးဖြစ်တတ်တယ်ဒါဝိတက်ကသူ့လုပ်ငန်းကိစ္စကသူကထက်ကတက်ကတီးခေါက်နေတာအာယုံကသူကအဲရှေးဥစွာတီးခေါက်တယ်ထံဝန်းကျင်မှာတီးခေါက်တယ်သူသူဒီလိုမျိုးသူလုပ်နေတာဒါဝိတက်ကလုပ်ငန်းကိစ္စ အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုရင်တော့ထက်ခတ်တက်ကကြံစီနေတာပေါ့လေဒါတိခောက်တယ်ဆိုတာဒီလိုနားလည်ရမှာပေါ့နောက်တခါသူကပြစ္စုပတ္ထံပေါ့ဝိတက်ကပြစ္စုပတ္ထံဆိုတဲ့ခါကျတော့အာရမဏိစိတ်တတအာနယနာပြစ္စုပတ္ထံောဟောအာရမဏိစိတ်တတအာနယနာပြစ္စုပတ္ထံောတဲ့အာယုံဘောတို့ရောက်အောင်စိတ်ကိုရှေ့ရှုဆွဲဆောင်တတ်သောသဘောတရားတဲ့အဲ့တော့ရှေ့ရှုဆွဲဆောင်တယ်အာနယနာဆိုတာရှေ့ရှုဆွဲဆောင်တယ် အဲ့တော့သူကအာယုံပေါ်ဝိတက်ဆိုတာဘယ်လိုသဘောလဲသူတော်ကောင်းတယောက်ကဆင်ញင်လိုက်တယ်ဆင်ញင်လိုက်တဲ့အခါမှာဟောညာထဲမှာထင်လာတဲ့ဝိတက်ဆိုတာစိတ်ကိုအာယုံပေါ်ကိုဆွဲဆောင်နေတာရှေ့ရှုဆွဲဆောင်တာအာယုံဘက်ကိုရှေ့ရှုပြီးတော့ဆွဲဆောင်နေတာအာယုံလေးပေါ်ကိုအာယုံတစ်တိတစ်တိအာယုံပေါ်ကိုဒီဝိတက်ကလေးကရှေ့ရှုဆွဲဆောင်နေတယ်ဒီလိုမျိုးညာထဲမှာထင်လာတယ်ဒါကြောင့်မို့လို့အာရမဏိစိတ်တ္တာအာနယနာပစ္စုပ္ပတ္ထာနော အာယုံဘောသို့ရောက်အောင်စိတ်ကိုရှေ့ရှုဆွဲဆောင်တတ်သောသဘောတရားလို့ဒါဉာဏ်ထဲမှာထင်လာတယ်။အဲတော့လည်းပဲဝိတက်ကိုကနလိုပါပြစ္စုပ္ပဒါအနေနဲ့စဉ်းကျင်သုံးသပ်နေတဲ့သူတော်ကောင်းတယောက်ကဝိတက်ဆိုတာဘာလဲဉာဏ်ထဲကနေစဉ်းကျင်အဲတော့ဉာဏ်ထဲမှာထင်လာတယ်။ဘယ်လိုထင်လာမလဲ။ခုနအာယုံဗမာလိုလေးဆိုတဲ့အာယုံဘောသို့ရှေ့စိတ်ကိုရှေ့ရှုဆွဲဆောင်နေခြင်းဆွဲဆောင်နေတဲ့သဘောတရားပဲလို့ဉာဏ်ထဲမှာထင်လာတယ်။သို့မဟုတ်လို့ကိုကပါဠိလိုရင်းနှီးတဲ့ပုဂ္ဂိုလ်ဆိုလည်းပါဠိလိုလေးဉာဏ်ထဲမှာထင်လာတာပေါ့စိတ်ထဲမှာဒါ အာရမဏိစိတ်တ္တာအာနိယနာပိစုပတ္ထာနောဟောဒီလိုမျိုးပြီးတဲ့အခါကျတော့သူ့ရဲ့နီးစွာသောအကြောင်းနီးစွာသောအကြောင်းကအာရမဏပရထာနောပဲအာရမဏပရထာဆိုအာယုန်ဒီနီးစွာသောအကြောင်းအာယုန်ဒီနီးစွာသောအကြောင်းနောက်တစ်ခုကတော့ဦးဇင်းတို့ဒါကိုအာယုန်ဆိုတဲ့နေရာမှာတနည်းထပြောကြမယ်ဆိုဝိတ္ထုအာယုန်ဖတ်တာပေါ့အဲ့တော့နန္တရားတစ်ခုဖြစ်ဖို့အတွက်တခုပြဇောကာရဘုံခန္ဓာ၅ပါးရှိတဲ့ဒီဘုံမှာဆိုလို့ရှိရင်ခုနဝိတ္ထုဆိုတဲ့ဝိတ္ထုယုတ်လည်းရှိရတယ်ဝိတ္ထုအာယုန်ခုနအာယုန်တစ်ခုရှိရတယ် ပြီးတော့ဖတ်တာပေါ့အဲဒီတရားသုံးပါးဒီနိစွာသောအကြောင်းတဲ့ဒါဝိတက်ကဒါကြောင့်မလို့ဒါဝိတက်ကိုပြန်ပြီးတော့ဦးဇင်းတို့လက္ခဏာတတပစ္စုပတ္တံပဋ္ဌာန်နဲ့ပြောမယ်ဆိုဟာလားအာရမဏိစိတ်တတဗိနိရောဘဏလက္ခဏောအာယုန်၌စိတ်ကိုရှိရှိတင်ပြီးခြင်းသဘောနောက်တကအာဟနနာပရိယာဟနနာအာဟနနာပရိယာဟနနာရတောအာယုန်ကိုရှိဥစွာတိခောက်ခြင်းထဝိညာဉ်တိခောက်ခြင်း အဲဟိုလုပ်ငန်းကိစ္စပေါ့နောက်တစ်ခါသူရဲ့ပြစ္စုပ္ပတ္ထအာရမဏိစိတ္တတာအာနယနာပြစ္စုပ္ပတ္ထနောအာယုံဘောတုရောက်အောင်စိတ်ကိုရှိရှိဆက်ဆောင်တတ်သောသဘောတရားလို့ဉာဏ်ထဲမှာထင်မင်းသူကနိသောသောအကြောင်းသောအာရမဏပရထနောအာယုံတိနိသောသောအကြောင်းတဏှာပင်ဝိတုအာယုံဘတ္တတိနိသောသောအကြောင်းလို့တလို့သဘောပေါက်ရမယ်ဒါဝိတက်ပေါ့ပြီးတော့နောက်တစ်ခုဦးဇင်းတို့ဝိဇာရသွားကြရအောင်ဟောဝိဇာရကြတဲ့အခါကျတော့ဝိဇာရက လက္ခဏာရတပိစုပတ္တံပရဒ္ဒံသွားတော့မယ်ဆိုတော့အာရမဏိတိနစိတ်တံဝိဇရတိတိဝိဇာရောဝိဇရဏဝိဇာရောအနုသင်္ဇရဏံဒီဥဒ္ဒံဟောတိဒါဝိဇာရကသဘောဥစွာပထမဘာပြောလို့ဆိုတော့အာရမဏိတိနာစိတ်တံဝိဇရတိတိနာဆိုအဲဒီဝိဇာရလေးကစိတ်ဒီထိုဝိဇာရကြောင့် အာယုံ၌လှဲ့လေကျက်စားတတ်၏အာယုံမှာလှဲ့လေကျက်စားတယ်ဝိစရတိနောက်တစ်ခါထို့ကြောင့်အာယုံ၌စိတ်လှဲ့လေလှဲ့လေဖြစ်ကြောင်းသဘောတရားအာယုံ၌စိတ်ကိုလှဲ့လေစီတတ်သောသဘောတရားသည်ဝိစာတာတဲ့ဒါဝိစာတာ။အော်နောက်တစ်ခုသူကိုစပြီးတော့လက္ခဏာကိုရှုပွားတော့မယ်ဆိုတဲ့အခါကျတော့အာရမဏနုမေဇနာလက္ခဏောဟောအာရမဏနုမေဇနာလက္ခဏောတဲ့အနုမေဇနာအဲ့တော့ ဘာပြောတာတော့ဆိုတော့အာယုံကို အနုမစ္စနာဆိုတာအဖန်ဖန်အထက်ထဆိုစုပ်နေနေတာတနည်းအားဖြင့်သုံးတက်နေတာအာယုံကို သုံးတက်နေတာပေါ့အာယုံကို အဖန်ဖန်တတ်တတ်စုပ်နေတယ်သို့မဟုတ်အာယုံကိုအဖန်ဖန်သုံးတက်နေတယ်စင်ကျင်နေတယ်ဟောနောက်တစ်ခါကျတော့ပုတ်တိုက်နေပုတ်တိုက်ခြင်းသဘောအာယုံကိုပုတ်တိုက်နေဆိုအာယုံနဲ့စိတ်နဲ့ကိုဒါပုတ်တိုက်ပေးနေတာပေါ့အဲဒီလိုမျိုးပေါ့ ဒါကြောင့်မလို့အာရမဏနုမေဇနာလက္ခဏောအာယုံကိုအဖန်အာယုံကို အဖန်မှန်စုံနေခြင်းသုံးသက်ဆင်ခြင်းခြင်းပုတ်တိုက်ခြင်းသဘောတဲ့ဒါဝိစာရပဲလက္ခဏာပဲ။ဟောနောက်တစ်ခါကျတော့ဒုက္ခလုပ်ငန်းကိစ္စပေါ့။အဲ့တော့လုပ်ငန်းကိစ္စကိုမပြောခင်နဲ့ဒီညမှာဦးဇင်းတို့သူ့ရဲ့သဘောကိုသိပြီဆိုရင်အဲ့သူ့ရဲ့သဘောကဝိတက်နဲ့သူကတော်တော်ဆင်းနေပြန်တယ်။ဝိတက်နဲ့ဆင်းတဲ့အတွက်ကြောင့်ဦးဇင်းတို့သူတို့ရဲ့ ကွာခြားမှုပေါ့နော်အဲသူတို့ရဲ့ကွာခြားမှုဒါလေးကိုနည်းနည်းလေးတစ်ချက်ကြည့်ကြရအောင်အဲသူတို့နှစ်ဦးကဘလို့ကွာခြားတယ်လဲဆိုတဲ့အခါကျတော့ဒီဝိတ္တတိလည်းပဲအာယုံကို သူကရှိရှိကြရောက်တယ် နည်းအားဖြင့်အာယုံဘောအာယုံဘောကိုစိတ်ကိုတင်းပေးနေတယ်ပေါ့အဲတိုးတော့ဒီနေရာမှာသူတို့ရဲ့ထူးခြားမှုနှစ်ခုဒီဦးဇင်းတို့ဥမာလေးတွေတော့ဒီနေရာမှာတော့တော်တော်များတာပေါ့အဲ့တဲ့ကနေပြီးတော့ဦးဇင်းတို့လွယ်ကူတဲ့ဥပမာတစ်ခုပေါ့လေလွယ်ကူတဲ့ဥပမာတစ်ခုနဲ့စပြီးတော့ပြောကြရအောင်ဆိုတော့အဲ့တော့ဒီဝိတက်ကသူကအရှိန်ပြင်းတယ်ဝိတက်ကအရှိန်ပြင်းတယ် အဲ့တော့ဥမာဆိုကြပါဆိုဦးဇင်းတို့ဒီခေါင်းလောင်းတစ်ခုကိုစပြီးတော့တီးလိုက်တယ်ခေါင်းလောင်းတစ်ခုကိုစတီးလိုက်လို့ရှိရင်အရင်ဆုံးတီးလိုက်တဲ့အတန်မျိုးပေါ့သူကအဲ့ဒါကဒါဝိတက်ကသဘောနောက်တကဝိဇာရကသဘောကြတော့သူကနောက်ထပ်တီးပြီးတဲ့နောက်မှာသူကထက်ကထက်ကမြည်ဟင်းနေတဲ့သဘောမျိုးထက်ကထက်ကသူကမြည်ဟင်းနေတယ်ဒါကဝိဇာရကသဘောပေါ့အဲ့တော့ဒါဝိတက်နဲ့ဝိဇာရကထူးခြားမှုပေါ့ဝိတက်နဲ့ဝိဇာရကထူးခြားမှု အဲဦးဇင်းတို့ဒီခုနအတန်လေးတစ်ခုပေါ့ခုနဒီခြေဒီကိုထုလိုက်တယ်ဆိုအရင်ဆုံးမြည်သွားတဲ့ဟာပေါ့အဲဦးဇင်းတို့ဒီမှာကန္တာပိဃာတော်ဝိယစေတတော်ပထမပိနိဗ္ဗာတော်ဝိတက်ကောအဲပထမပိနိဗ္ဗာတော်ဝိတက်ကောသူကဘာလဲဆိုတော့ဩရာရိကတ္ထိနာတဲ့နံပါတ်1ဝိတက်ရဲ့သဘောကဩရာရိကတ္ထိနာကြမ်းတမ်းတဲ့အ내ရှိတယ်ကြမ်းတမ်းတဲ့သဘောပေါ့နောက်တကပုံမင်ကမတ္ထိနာအရှိဥစွာဖြစ်တာ ရှေးဥစွာဖြစ်ခြင်းပေါ့ရှေးဥစွာဖြစ်ခြင်းဆိုတဲ့အနက်နံပါတ်ကြောင့်သူကဒါဝိတက်မိတယ်အဲ့တော့ဆိုကြပါစို့ခုနကြမ်းတမ်းတယ်ဆိုတော့ခုနကြေးကောက်ကလေးတစ်ခုကိုအရင်ဆုံးဦးသိန်းတို့ခောက်လိုက်တယ်ဆိုကြပါစို့ကြေးစီလေးတစ်ခုကိုခောက်လိုက်တယ်ပရမအုံဆုံးစထွက်လာတဲ့အတန်ပေါ့ပရမအုံဆုံးစထွက်လာတဲ့အတန်ဒီအဲနည်းနည်းကြမ်းမယ်အနောက်တကရှေးဥစွာလည်းဖြစ်တယ်နောက်ဝိဇာရကြတော့ဒုက္ခမတ္ထိနာတဲ့သူကနုညံ့တဲ့သဘောနုညံ့တဲ့အနေသဘောကြောင့်နောက်တခါ အနုမေဇနဘာဝေနာဆိုတော့ထက်ကထက်ကသူကဟိုဆက်ဆက်နေတာပေါ့အဲ့တော့ဆိုလိုရင်းကအတန်တစ်ခုကိုတီးခေါက်လိုက်တယ်တီးခေါက်လိုက်လို့ရှိရင်သူကခုနဂျေးတီလိုလိုအတန်မျိုးဆိုလို့ရှိရင်ပထမဦးဆုံးမြည်သွားမြည်ပြီးတော့နောက်ထပ်ညီးပြီးတော့တခါလဲဟိုထပ်ကထပ်ခါပေါ့ဂျေးတီကမြည်နေတဲ့အတန်မျိုးဒီဒါဝိစာရပေါ့ဒီလိုမျိုးဒါဒီနှစ်ခုကမတူညီမှုပေါ့ဒီနှစ်ခုကမတူညီမှုတနည်းအားဖြင့်ကွဲပြားမှုပေါ့နောက်တစ်ခုကတော့ဦးဇင်းတို့ ထပ်ပြီးတော့ဥမာလေးတွေတော့ဒီထက်မှာတော့အများကြီးတော့ရှိတာပေါ့လေအဲ့တက်ကနေနောက်တစ်ခုကတော့ဦးဇင်းတို့ဘာနဲ့တူတုံးဆိုတဲ့အခါကျတော့ဒီငှက်တကောင်ပေါ့ဦးဇင်းတို့ဆိုကြပါစို့ဟိုတိတ်ငှက်တို့လိုငှက်ကြီးမျိုးပေါ့သူကအရင်ဆုံးစပြီးတော့ပြန်တော့မယ်ဆိုရင်သူကအာယူရတယ်အတောင်လေးကိုရအောင်အာယူပြီးတော့ခတ်ရတယ်ခတ်ရတဲ့အခါကျပထမဦးဆုံးအတောင်ခတ်ပြီးကောင်းကင်ဘုံရောက်သွားအောင်ပြန်လိုက်တဲ့သဘောမျိုးပေါ့အရှင်ယူလိုက်ရတာဝိတက်က အပြီးတဲ့အခါကျတော့ကောင်းကင်ရောက်သွားပြီဆိုအဲ့ငှက်ကြီးတွေကတခါလေလေပေါ်မှာတောင်လေးကိုဆန်းပြီးတော့ဝဲပြီးတော့နေတာအဲ့လိုပဲတဲ့ဒီအာယုံကိုအရင်ဆုံးတိခောက်လိုက်ပြီးပြီကြံစီလိုက်ပြီးပြီဆိုဝိစာရကြတော့သူကထက်ကထက်ကသူကခုနဝိတက်လို့ကြမ်းကြမ်းကြီးအာယူရတာမဟုတ်ဘူးဝိတက်ယူပြီးသားအတိုင်းလေးကိုသူကညင်ညင်သာသာလေးနဲ့သူကဆက်ပြီးတော့သွားတဲ့သဘောပဲအဲ့တော့ညင်ညင်သာသာလေးနေတာပေါ့အတောင်အရန်ကြီးမခတ်ရတော့ဘူးပုံမှန်တောင်ဖြန့်ပြီးတော့ဒီလိုလေးနေရတဲ့သဘော နောက်တစ်ခုကတော့ဦးဇင်းတို့ပြာပရုံးလေးတွေနဲ့လည်းသူကပမာပေးထားတယ်ပြာပရုံးလေးတွေဒီကုနာပရုံးမှာကြာတော့ကိုဝင်သွားပြီဆိုလို့ရှိရင်အဲသူကဒီပိတ်ပြီးတော့ဒီဝိဇ္ဇံဘောပေါ့တနည်းအားပေါ့နားလိုက်တဲ့သဘောမျိုးပေါ့အခုသူကကြတော့ဝိဇာရကြတော့သူကအဲအယုံပေါ်မှာရွေးပြီးတော့သူကနေတဲ့သဘောမျိုးပေါ့အဲ့လိုမျိုးသူကဒါဝိတက်နဲ့ဝိဇာရကမတူညီတဲ့သဘောထူးခြားမှုပေါ့အထူးပေါ့ အဲ့တော့သူလိုရင်းပြောချင်တာကပြန်ခြုံပြောရင်သူတို့နှစ်ခုကသဘောတရားကတော့တော်တော်လေးနီးစပ်တယ်သဘောတရားကနီးစပ်နေတဲ့အတွက်ကြောင့်ကိုကကိုကိုပြပြနားလည်ခြင်းအခုပြောခဲ့တဲ့အတိုင်းဥပမာလေးတွေနဲ့ကပ်ပြီးတော့ကြည့်ရင်တော့ဝိတက်ဆိုတာအဲကျန်တဲ့သဘောရှိတယ်ရှိဖို့ဆိုတာဖြစ်တယ်ဝိဇာရဆိုတာတိမ်မှုတဲ့သဘောရှိတယ်အထက်ကထက်ကအာယုံကိုအဲစုံနေပေးနေတဲ့သုံးသက်နေတဲ့သဘောရှိတယ်လို့ဒီလိုမျိုးလေးနားလည်ရတယ်အဲတော့ဒါကြောင့်မလို့ အာရမဏနုမိဇဏလက္ခဏောအာယုံကိုအဖန်မှန်တတ်တဲ့စုံနေနေတဲ့သုံးသက်နေတဲ့သဘောတည်းဝိစာရဒါကြောင့်မလို့ဦးဇင်းတို့ဟိုဇိုင်ငါတွေကိုတင်းပြီးတဲ့အခါကျတော့အာယုံကိုအဖန်မှန်တတ်တဲ့သုံးသက်နေတာကိုဝိစာရလို့တလို့ပြောတာဒါသူသဘောတရားပေါ့နောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စလုပ်ငန်းကိစ္စကျတော့တတသာဇာတာနုယောဇနာရတောသဟဇာတာနုယောဇနာရတောတဲ့။ဘာပြောတော့ဆိုတော့ ထိုအာယုန်၌အတူဖြစ်သောသဇတ်တရားတို့ကိုအဖန်ဖန်အထက်ထက်ရှင်ကပ်စေခြင်းတဲ့ဟောသူကလည်းပဲခုနတကြောင်မလို့သူနဲ့အတူဖြစ်ပေါ်ဖြစ်ပဲတရားတွေပေါ့ရှင်မောရှင်ဘတံပြုတ်တာဓမ္မအဲ့ရှင်မောရှင်ဘတရားတွေကိုသူကအာယုန်၌မလုပ်နိုင်တော့အဖန်ဖန်ထက်ထက်ရှင်ဆက်စေခြင်းသူကရှင်ဆက်စေတာပေါ့အာယုန်ပေါ်မှာနမတ်ဒါကသူ့ရဲ့လုပ်ငန်းကိစ္စပေါ့နောက်သူညာနဲ့မှဆင်ញင်လိုက်ပြီသူတော်ကောင်းတယောက်က ဟောဝိဇာရဆိုတာဘာသဘောရှိတယ်လဲစင်ကျင်လိုက်တဲ့အခါမှာဉာဏ်နဲ့မှရှိရှိထင်လာမယ်စိတ်တတာအနုဘန္ဒနာပြစ္စုပ္ပထာနောစိတ်တတာအနုပဗန္ဒနာပြစ္စုပ္ပထာနောဟောယူအပ်ပြီးသောအာယုန်၌စိတ်ကို အစင်မပြတ်အောင်ဖွဲ့ဆက်တတ်တဲ့သဘောစိတ်ကိုဖွဲ့ဆက်ထားတာပဲအဲ့တော့အနုဘန္ဒနာအနုပဗန္ဒနာဆိုတာအနုပဗန္ဒနာဆိုတာအစင်မပြတ်သူကဖွဲ့ဆက်ထားတာအဲ့တော့အာယုန်နဲ့စိတ်ကိုဖွဲ့ဆက်ပေးထားတယ်အဲထက်ကတက်ကကုဏဆိုကြပါစို့ ပြပဒုံးလေးကဒီပြဝဲမုံရမယ်ဒီပန်းမွန်လေးပေါ်မှာတခါလဲရေဝဲပြီးတော့ရေဝဲပြီးတော့နေတဲ့ကဲ့သို့အဲတနည်းအားဖြင့်ခုနဟိုဂျေပနာလေးတစ်ခုကိုတခါလဲတီးလိုက်လို့ရှိရင်ပထမဦးဆုံးအတန်မြည်ပြီးတော့နောက်ထပ်တခါလဲသူကညှီးပြီးတော့အတန်လေးကတောက်လျှောက်သူကလိုက်နေသလိုမျိုးအဲဒီဝိစာရကအဲအာယုံပေါ်မှာအဲသူကဒီရှင်မောရှင်မတံပြူတရားတွေအာယုံနဲ့သူကရှင်ဆက်ပေးနေတဲ့သဘောပဲစိတ်ကို ဒါရှင်ဆက်ပေးနေတဲ့သဘောလို့ဒီလိုညာထဲမှာထင်လာမယ်နောက်တစ်ခါသူကနီးစွာသောအကြောင်းကတော့အာရမဏပရထာနောဒါအာယုံဒီနီးစွာသောအကြောင်းပဲအဲနောက်တစ်ခါတနည်းအပြင်ပြောကြမယ်ဆိုဝတ္ထုအာယုံဖတ်တာဒီသူကနီးစွာသောအကြောင်းပဲဒါကဝိစာတာပေါ့အဲ့တော့ပြန်ပြီးတော့ခြုံပြောမယ်ဆိုဝိစာရကလက္ခဏာတတပြစ္စုပတ္တံပရထံကိုပြောပါဆိုအာရမဏနုမိဇာနနာလက္ခဏောတထသာသာနုယောဇနာရတော ဟောစိတ်တတအနုပဗန္ဒနာပြစ္စုပတ္ထာနောအာရမဏပဋ္ဌာနောဟောဒီလိုမျိုးလေးပါဠိလိုလေးအဲတော့မလို့ရှိတယ်မြန်မာလိုလေးဆိုလို့ရှိရင်အာယုံကိုအဖန်ဖန်စုံနေခြင်းသုံးသက်ဆင်ခြင်းခြင်းသဘောဟောအာယုံ၌အတူဖြစ်သောသဟဇတ်ဆိုတာတံပြုတ်တဓမ္မတို့ကိုအဖန်ဖန်ထက်တန်ရှင်ကပ်စေခြင်းလုပ်ငန်းကိစ္စနောက်တကရွယ်ပြီးသောအာယုံ၌စိတ်ကိုအစဉ်မပြတ်အောင်ဖွဲ့ဆက်တတ်သောသဘောတရား ။အော်နိစွာသောအကြောင်းဆိုလို့ရှိရင်ဒါအာယုန်တိနိစွာသောအကြောင်းတနည်းအားဖြင့်ဝိတုအာယုန်ဖတ်တတိနိစွာသောအကြောင်းလို့ဒီလိုမျိုးဒါရှုပါသုံးသပ်ရမှာဖြစ်တယ်။ပြီးတဲ့အခါကျတော့ဝိတဝိဇာရပြီးနောက်တစ်လုံးကအဒီမောက္ခ။အော်အဒီမောက္ခကျတော့အဒီမုဇဏံအဒီမောက္ခောအဲ့တော့အဒီမုဇဏံအဒီမောက္ခော။ပြီးတဲ့အခါကျတော့မှအဒီမုဇဏံဆိုတော့အာယုန်၌တက်ဝင်ခြင်းအာယုန်ကုန်ဆုံးဖြတ်ခြင်းသဘော ဒါအတိမောက္ခရဲ့သဘောပြီးတဲ့အခါကျတော့မှသောတဏိဌာနာလက္ခဏောအတံတပ္ပနာရတောနေစယပစ္စုပ္ပတ္ထနောတဏိထေယဓမ္မပရတ္ထနောဆိုပြီးတော့သူမှာလက္ခဏာတတပစ္စုပ္ပတ္ထပရတ္ထအဲ့တော့နံပါတ်၄အဲ့ဒါတဏိဌာနာလက္ခဏောဆိုတော့အာယုံကိုတဏိဌာန်ချဆုံးဖြတ်ချက်ချခြင်းသဘောတဲ့ဒါဒီမောက္ခရဲ့သဘောက ဟာအာယုံကိုဆုံးဖြတ်ချက်ချနိုင်တယ်ပေါ့အဲ့တော့သူကဝိသိကိစ္စပဲဆန့်ကျင်ဘက်ပဲတန်တရားမဟုတ်ဘူးသူကဆုံးဖြတ်ချက်အာယုံကိုဆုံးဖြတ်ချက်ချနိုင်ပြီဟောနောက်တစ်ခါကျတော့အာသံတပ္ပနာရတောအထိုးဤရွေရှားအာယုံကိုမဆုံးဖြတ်နိုင်သောဝိသိကိစ္စတရားဤဆန့်ကျင်ဘက်ဖြစ်ခြင်းလုပ်ငန်းကိစ္စဟိုရှိတော့ဝိသိကိစ္စဟိုရှိတော့မရောက်သေးဘူးပေါ့ဦးဇင်းတို့တို့တော့နန္တရားပိုင်းမှာတော့ပြောခဲ့ဘူးလေအဲဝိသိကိစ္စကျတော့သူကအာယုံကိုမဆုံးဖြတ်နိုင်ဘူး ။ဟောဒီမှာကြတဲ့အခါကျတော့သူကမဟုတ်ဘူး။ဒီအာယုံကိုထိုးဤရွေရှားအာယုံကိုမဆုံးပြတ်နိုင်တော့ဝိသိကိဋ္ဌာရဲ့ဆန့်ကျင်ပဲဆိုအာယုံကိုတိတိကျကျသူဆုံးပြတ်နိုင်ရောဒါဟိုအယောင်ဆိုလဲအယောင်စသည်အပြင်ပေါ့သူအာယုံကိုဆုံးပြတ်နိုင်တဲ့သဘောရှိတယ်။အစင်ဆိုအစင်ပေါ့အတန်းဆိုအတန်းပေါ့စသည်အပြင်အာယုံကိုဆုံးပြတ်နိုင်တဲ့သဘော။နောက်တစ်ခါ နေတရာပြစ္စုပ္ပတ္ထာနောဒါစင်ကျင်လိုက်တဲ့သူတော်ကောင်းတယောက်ရဲ့ဉာဏ်ထဲမှာထင်လာတယ်အာယုံကိုဆုံးဖြတ်တတ်တဲ့သဘောတရားပဲဟောအာယုံကိုဆုံးဖြတ်ချက်ချနိုင်တဲ့သဘောတရားပဲလို့တလူဉာဏ်ထဲမှာထင်လာတယ်ဒါသူကနီးစွာသောအကြောင်းကတော့ခုနတဏိတရာဓမ္မပရတ္ထာနောတဲ့ဆုံးဖြတ်အပ်သောအာယုံဓမ္မတကယ်တော့သူကအာယုံပါပဲသို့တော့သူကဆုံးဖြတ်လိုက်တဲ့အာယုံဓမ္မကသူ့ရဲ့နီးစွာသောအကြောင်းလို့တလူပြောချင်တာအာအဓိမောက္ခရဲ့လက္ခဏာတတ္တပစ္စုပ္ပတ္ထံပတ္ထံအဲ့တော့ဦးဇင်းတို့ပြန်ပြီးတော့ပြောကြမယ်ဆိုရင် အဲ့ဒါသဏိဌာနလက္ခဏောအတံတပ္ပနာရတောနေစယပစ္စုပ္ပထာနောတဏိထေယဓမ္မပဋ္ဌာနောဟောဗမာလိုဆိုရင်အာယုံကိုတဏိဌံချဆုံးဖြတ်ချက်ချခြင်းတဘောထွေရွေရှားအာယုံကို မဆုံးဖြတ်နိုင်သောဝစီကိစ္စတရားဤစံ့ကျင်မဲ့ဖြစ်ခြင်းဆိုတဲ့လုပ်ငန်းကိစ္စအာယုံကိုဆုံးဖြတ်တတ်သောသဘောတရားလို့ညာနဲ့မှရှိရှိထင်မြင်ဆုံးဖြတ်အပ်သောအာယုံဓမ္မသည်နေစွာသောအကြောင်းဖြစ်တယ်ဒါ အဒီမောက်ခလက္ခဏာလက်တာပစ္စုပတ္တပတ္တထဟောပြီးတဲ့ခါကျတော့ဦးဇင်းတို့နောက်တစ်ခုပေါ့နောက်စိတ်တိတ်တစ်လုံးပေါ့သင်္ခါရခန္ဓာတွေကသူကတော့ဝရိယဗါတဲ့တော့ဝိရိယပါဗျာဝိရိယဒါကတော့တို့တက္ကကြီးတက္ကမကြီးဒီနေ့ဒါပို့ပြီးတော့ဒီအကြောင်းတရားလေးကိုပို့ပြီးတော့ဟိုစိတ်ဝင်စားနေဦးဇင်းတို့အတ္တမပြောကြရအောင်အဲ့တော့ဝရိယဝရိယကဘာသဘောရှိတုံဆိုတော့ဩဒဟနာလက္ခဏံဝိရိယံဟောနောက်တက သာဇာတနာဥပါထမနာရတံအတန်တိရဏဘာဝပြစ္စုပဋ္ဌာနံတံဝေကောယောနိတောဗရဟတိတိဝါစနတောတံဝေကပဋ္ဌာနံဟောတံဝေကပဋ္ဌာနနောက်တကဝရိယရံဘဝိတုပဋ္ဌာနံဝါတမ္မာအာရတံတဗ္ဗတံပတ္တိနံမူလံဟောတိတိတထဗံဆိုပြီးတော့ဒါဒီဝရိယမှာပေါ့အဲ့တော့နံပါတ်1လက္ခဏာတဲ့ လက္ခဏာကဘာသဘောရှိတုံးဝရိယရဲ့လက္ခဏာကဥဒ္ဒဟနလက္ခဏာဥဒ္ဒဟနလက္ခဏာဝရိယဟောဥဒ္ဒဟနလက္ခဏာဘာပြောထိုတို့ကိစ္စကိုကောင်းစွာကြိုးစားအားထုတ်ခြင်းသဘောလွန်စွာ အားထုတ်ခြင်းသဘောအဲ့ဒါဥဒ္ဒဟဆိုတာလုံးလာဥဒ္ဒဟစိုက်ထုတ်ရတယ်စသည်အပြင်ဒီလိုပြောတာအဲ့တော့ဥဒ္ဒဟဥဒ္ဒဟဆိုတာဦးဇင်းတို့သိခံနိုင်တဲ့သဘောလည်းပါတယ်သိခံနိုင်တယ် စလုံးကဝရိယရှိတဲ့ပုဂ္ဂိုလ်ဆိုတာသိခံနိုင်တာပဲ။ရာဟုတုတကုတကကြီးတကမကြီးလုပ်တယ်။ဝရိယမရှိတဲ့လူကဝရိယတန်အာမကောင်းလို့ရှိရင်အဲဘာကြောင့်ညာကြောင့်ဆိုအလုပ်ကမပြီးမြောက်တော့အဝရိယတန်ရှိတဲ့ပုဂ္ဂိုလ်ကြတော့တခါတည်းသိခံနိုင်တယ်ဘလို့ပဲအခက်အခဲတွေရှိအဲ့ဒါတွေကိုသိခံပြီးမဖြစ်ဖြစ်အောင်ကြိုးစားတာ။မဖြစ်ဖြစ်အောင်ဒီလမ်းကိုငါတို့ရှောင်းမယ်ဟေ့ဆိုဒီလမ်းကိုစွန့်အောင်ရှောင်းရမယ်။တဝက်တွေတကကြီးတကမကြီးနောက်ပြန်လှည့်တယ်ဆိုဝရိယရှိတယ်လို့ပြောရအောင်။ရပါဘူးဖြစ်လား။ မရဘူးအဲ့တော့သူကအဲ့ဒါတဝက်နဲ့တော့ပြန်မလဲရဘူးရှောက်ပြီးမှတော့ဘယ်ထိရှောက်သုံးအောင်ရှောက်ရပါမယ်ဖေ။သုံးအောင်ရှောက်ကြရမှာပဲအဲ့သဘောပဲ။အဲ့တော့ဥဒ္ဒနာလက္ခဏာနဲ့တနည်းအားဖြင့်ခုနယတိစင်ရဲ့အံကြိတ်ခဲ၍အမျက်တိခံခြင်းသဘောဆိုတာဒါပြောတာ။အဲ့ဒါသူကဘာလဲဆိုတော့ခုနဥဒ္ဒနာလက္ခဏာဆိုတဲ့ဒါဝရိယရဲ့သဘော။အဲ့တော့ ရသည့်စင်ရဲ့အံကြိတ်ခဲ၍အမြဲတိခံခြင်းသဘောဒါပေါ့ဆရာတော်ကဟိုရှစ်နှစ်တရတွေကိုမှီးပြီးတော့ဆရာတော်ကနားလည်အောင်ပြောတာပေါ့အဲ့တော့ထိုထိုကိစ္စတို့ကိုကောင်းစွာကြိုးစားအားထုတ်ခြင်းသဘောလွန်စွာလုံးလပြုခြင်းသဘောလက္ခဏာတနည်းအားဖြင့်ရသည့်စင်ရဲ့အံကြိတ်ခဲ၍အမြဲတိခံခြင်းသဘောတဲ့အဲ့ဒါဝရိယရှိတဲ့ပုဂ္ဂိုလ်ကရသည့်စင်ရဲ့အံကြိတ်ခဲ၍တိခံပြီးတော့ အကိုလောက်ရမယ်အလုပ်ကိုဒါလည်းအောင်မြင်ပေါက်မြောက်တဲ့အထိဒါအလုပ်ထားမျိုးဒါဝတိယဓာတ်ခံရှိတဲ့ဒါပုံကူတွေမှာဒီသဘောတရားထင်ရှားရှိဟောနောက်တစ်ခုသူ့ရဲ့လုပ်ငန်းကိစ္စသာဇာတနံဥပါထမနာရတံတဲ့သာဇာတနံသာဇဖြစ်သောတရားတို့ကိုသာတံပြုတ်ဓမ္မကိုပြောတာသူနဲ့အတူတကွာဖြစ်ပေါ်ဖြစ်ပဲအဲသာဇာအတူတကွာဖြစ်တဲ့တရားတွေကိုတဲ့အာဘေထောက်ပံ့နေဥပဓမ္မနာဆိုအာဘေထောက်ပံ့နေ ခိုင်ကန့်စေခြင်းဆိုတဲ့လုပ်ငန်းကိစ္စကိုသူကလုပ်တယ်အဲ့တော့ဝရိယရှိလာပြီဆိုဝရိယကဥဆောင်လိုက်လို့ရှိရင်ဒါကြောင့်မလို့ဦးဇင်းတို့ဝရိယဝတ္တောဂိဏမနတိဇတိဝရိယရှိပြီဆိုရင်မပြီးစီးတဲ့အလုပ်ဆိုတာရှိသလားမရှိဘူးဟောဝရိယဝတ္တောဂိဏမနတိဇတိဝရိယဥဆောင်ပြီဆိုရင်အလုပ်တစ်ခုမပြီးစီးဘူးဆိုတာရှိသလားမရှိပါဘူးဖေ မရှိဘူးအဲ့တော့ तू ကဘာဖြစ်လို့တော့ဆိုတော့သူ့ရဲ့လုပ်ငန်းကိစ္စကိုက तू က तू နဲ့အတူတကွဖြစ်ပေါ်ဖြစ်ပဲသဟဇတ်ပဲသဟဇတ်တရားတွေကို तू ကအားပေးထောက်ပံ့နေအဲ့တော့ဦးဇင်းတော်ရောက်တဲ့လူကကနအားပေးထောက်ပံ့မှုသိပြီးတော့ကောင်းရင်အားပေးထောက်ပံ့မှုကောင်းရင်အလုပ်တစ်ခုကဘာဖြစ်နိုင်တော့အောင်မြင်နိုင်တာပေါ့အလုပ်တစ်ခုကဘာဖြစ်နိုင်အောင်မြင်နိုင်ပါတယ်ဖေ။အောင်မြင်နိုင်တယ်အဲ့တော့ စัจကျင်ပဲပြန်ပြောမယ်အာဘေထောက်ပံ့မှုကလုံလောက်တဲ့အာဘေထောက်ပံ့မှုမရဘူးဆိုလို့ရှိရင်အဲ့ဒါဒကာကြီးတွေဒကာမကြီးတွေအလုပ်တခုကအောင်မြင်ဖို့လွယ်ပါမလွယ်ပါဘူးဖေဟာအဲ့တော့အာဘေထောက်ပံ့မှုဆိုတာလည်းလိုအပ်တယ်တဲ့ဒီလိုနားလည်ရကဲဒါအဲ့တော့ဒါဒီဒါကြောင့်မလို့ဝရိယရှိပြီဆိုရင် သူ့ရဲ့သဘောကိုကသူနဲ့အတူဖြစ်ဖို့ဖြစ်ဖြစ်သဟဇတ်တရားတွေကို သူကထောက်ပံ့ပေးထားတဲ့သဘောပေါ့ထောက်ပံ့ပေးထားတဲ့သဘောရှိတယ်အဲ့တော့ထောက်ပံ့ကောင်းရှိလို့ရှိရင်အလုပ်တစ်ခုကအောင်မြင်တယ်ဒီလိုနားလည်ရမှာပေါ့ဟောနောက်တစ်ခါဒီပြစ္စုပ္ပဌာနာဝရိယကိုခါရဲစင်ញင်ပြီးဝရိယကိုစင်ញင်ဝရိယဒီဘလို့သဘောရှိလဲစင်ញင်စင်ញင်တဲ့အခါကျတော့ဝရိယကိုညာထဲမှာရှေ့ရှုထင်လာတယ်အာတန်တိတနာဘာဝပြစ္စုပ္ပဌာနံဟော ။ရိယာဆိုတာမစုံနဲ့တတ်တဲ့သဘောပဲလို့ဒီလိုညံထဲမှာထင်လာတာပဲ။အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒါကတော့ဦးဇင်းတို့ဟိုဝရိယကအမှတ်အသားပေါ့နော်။ဝရိယဆိုတာညံထဲမှာဘယ်လိုထင်လာလဲဆိုတာ ਨੇ ပတ်သက်လို့အဲ့တော့ဝရိယရှိတဲ့လူဆိုရင်ဦးဇင်းတို့ကရေပုံရကိုသိနေပြီ။အာဒါဆိုရင်အလုပ်တစ်ခုကိုဇွဲတန်တန်နဲ့မစုံမနဲ့လောက်တတ်တယ်။ဒါဆိုရင်ဘာရှိတယ်လို့ပြော။ ိရိယာရှိရလို့ပြောပါတယ်ဝိရိယရှိတယ်လို့ပြောတယ်ဒါကြောင့်မလို့ညာနဲ့မှဆင်ခြင်လိုက်ရင်လည်းဝိရိယဆိုတာဘလို့သဘောတရားလေလို့ဆင်ခြင်လိုက်တဲ့အခါမှာမစုံနစ်တတ်သောသဘောတရားနောက်ကြောင်းဘယ်တော့မှပြန်မလဲဘူးအာငုံမိတဲ့တိုင်တက်နိုင်ဖြားရောက်ဆိုတဲ့သဘောပေါ့ငုံမိပြီဆိုရင်တဲ့တိုင်အောင်ငုတ်တာပဲတက်နိုင်ဖြားရောက်တက်ပြီဆိုရင်လည်းအဖြားရောက်တက်တာပဲဟုတ်ပလားအဲတကကြီးကြီးငုံမိတဲ့တိုင်ဆိုတာ ਨੇ ပတ်သက်လို့ပေါ့လေ ဦးဇင်းတို့ဘုဒ္ဓနာလေးတစ်ခုပေါ့ဒီညမှာဒကာကြီးဒကာမကြီးအခုချိန်ဆိုရင်တော့ဟိုရေစရာလည်းကောင်းကောင်းမှာပေါ့ငုတ်မိတဲ့တိုင်ဆိုတော့လည်းပတ်သက်လို့ငုတ်တဲ့အခါကျတော့ဝရိယရှိတဲ့လူကဘယ်ထိငုတ်တော့ဆိုတော့တဲတိုင်အောင်ငုတ်တာဘယ်ထိငုတ်တဲတိုင်အောင်ငုတ်ပါတယ်ဖေ။တဲတိုင်အောင်ငုတ်တယ်။ဦးဇင်းတို့ခက်ငင်ငင်ကဦးဇင်းတို့ကြောင်းညံထဲမှာရေတွင်းတစ်ခုရှိကြပေါ့။ရေတွင်းဆိုတော့ဦးဇင်းတို့အဲဟို9000 9000လောက်ပေါ့အချင်းရှိတယ်ဆို ပြောမှာပေါ့နော်အဲ့လောက်ရှိတယ်ဆိုရေတွင်းဝိုင်းရှိတယ်အဲ့ရေတွင်းဝိုင်းကဦးဇင်းတို့ကဒါရေဒီထက်ရပဲကိုနေចောင်းသားတွေကခတ်ပြီးတော့တောက်ကြအဲဒီရပဲချိုးကြပြူကြပေါ့ဒီရေတွင်းပေါ့တနေ့ကြတော့ဟိုနွန်နေပါလေးဟိုရေတွင်းကတကတနေ့သုံးပုံနှစ်နေ့သုံးနေ့လောက်ကြာရင်နွန်နေပါလေးဆေးရတယ်ဒီလိုမျိုးလဲလို့တော့ရေတွင်းနဲ့ဆင်းပြီးတော့အကွန်ကြီးတွေចောင်းသားကြီးတွေပေါ့ဘေးကဘုံကြီးကရန်ကြည့်နေကွန်ကြီးတွေចောင်းသားကြီးတွေရေတွင်းနဲ့ဆင်းဆင်းပြီးတော့အဲနွန်နေကျုံညာပြူကြသလို ဒီရေတွင်းနဲ့ဒီចောင်းသားတွေကိုရင်ဒီနေ့ကတိတ်မစေးဘူးအဲရေတွင်းကတော့ဦးဇင်းတို့ရေပုံရတော့စလင်းက8000လောက်ရှိစလင်းက8000လောက်ရှိတဲ့ရေတွင်းတွေကိုဒီလိုပဲဆင်းပြီးတော့တစ်နှစ်နှစ်နှစ်တစ်ကြိမ်သုံးနှစ်တစ်ကြိမ်ဒါနွန်နေပါရီဆဲပေါ့နော်တနေ့ကျတော့ဘာဖြစ်တုံးဆိုတော့ဦးဇင်းတို့ပြန်တော်မူသွားပါပြီဦးဇင်းတို့ရဲ့ဥပစ္စေဆရာပဲသွားပါပြီတော့ဆိုတော့သူ့ရဲ့တော်တော်ကြီးအရေထွန်းနဲ့ကြာသွားမိုးရင်းကြီးနောက်ပြီးတော့ မိုးရင်းကြီးကိုအဲ့ရေတွင်းထဲကိုတော်ရဲကြီးကကြာသွားတယ်မိုးရင်းကြီးဆိုတော့ဦးဇင်းတို့ဘက်ကမိုးရင်းဆိုရင်အဲ့ရေတွင်းကြီးပြည့်တယ်၁၄၅၈တောင်ကအပေါ်ကနေလက်နဲ့ဒီလိုရေကိုခတ်ယူလို့ရတယ်ခါလောက်ရှိတယ်အုပ်စီထားတယ်ပေါ့ပတ်ပတ်လေအဲ့ရေနဲ့ခတ်ယူရင်ရတယ်ရေတွင်းကြီးကပြည့်တယ်တော်ရဲကြီးကကြာသွားကြာသွားတဲ့အခါကျတော့ကဲကျောင်းသားတွေကိုနေတော်ရဲဆင်းပြီးတော့ငုတ်ရမယ်တော်ရဲဆင်းပြီးငုတ်ရမယ်ဆိုပြီးဘာလို့လဲဆိုတော့ဦးဇင်းတို့ဒီဟိုဝါဘောခတ်ဖြောင်းဖြောင်းရှည်ရှည်တလုံးကိုအဲ့ဒီတခါလေတတ်ပြီးတော့တခါလေအဲ့ရေတွင်းအလေကောင်ကိုသူကစိုက်ထား ဆက်ပြီးတော့ဘေးအပေါ်နေဝလုံးကိုဟိုနိုင်အောင်ကမ်းပြီးတော့အဲ့ဒီចောင်းသားကြီးရဲ့ကိုရင်ကြီးတွေကဘာလို့ရတော့ဆိုတော့အဲ့ဝလုံးကိုကမ်းပြီးတော့သူကဆင်းသွားတာဟုံးအောက်ထိသူကဆင်းပြီးတော့အဲ့ရေတွင်းချေမှာအဲ့ဒီတော်တော်ကိုဆမ်းရဆမ်းတော့မမသားသားပေါ့လေဦးစင်းနဲ့အဲ့ဒီဟိုအဲ့တော့ကတော့သူသူမနာလို့ခေါ်တယ်ကိုရင်တပါအဲ့ဒါဦးဇင်းတော်ကအဲ့နှစ်မှာဦးဇင်းတော်ကလည်းကန်ဆိုးတယ်ပြောမှာကန်ကောင်းတယ်ပြောတာမသိဘူးကျောင်းမှာဆရာတော်ကတစ်နှစ်ကိုနှစ်ပါးသုံးပါးနှစ်ပါးသုံးပါးစာသင်လိုက်ပို့တယ်ဦးဇင်းတော်ကအဲ့နှစ်လည်းကျောင်းဦးဇင်းတော်ကအကြီးဆုံးဖြစ်တယ် ဦးဇင်းတော်အကြီးတော်ဖြစ်တယ်ကျန်တဲ့လူတွေကမဖြစ်တော့ကဲကိုကြီးနှမလာဆင်းရမယ်ဆိုပြီးတော့ဘုန်းကြီးကလှုပ်တဲ့အခါကျတော့ဦးဇင်းတော်ဆင်းရတာပေါ့ဆင်းတဲ့အခါကျတော့ဟိုတော်တော်ရေတွင်းကတော့တိတ်ပြီးတော့ကိုရီနဲ့ကစိတ်နာမဟုတ်တော့အဲဆင်းဆိုတော့လည်းဆင်းလိုက်တာပဲဆင်းလိုက်တော့ဒီရေတွင်းကိုကန14 5 8တောင်ရှိတဲ့ရေတွင်းကိုဒီဝါကိုကင်ပြီးဆင်းသွားတဲ့အခါမှာသူကအောင့်ချီကိုရောက်လေဒီနားထဲမှာဖောက်ဖောက်ဖောက်ဖောက်ဖောက်နဲ့ရေကတိုးတာအဲ့ဒါနားတော်တော်ကြိုက်တာအဲ့ဒံကိုတော်တော်ခံတယ်အသက်ကအောင့်နိုင်တယ်ဒါပေမဲ့အဲ့နားဖောက်ဖောက်ဖောက်နဲ့ကြိုက်တာကတော်တော်မခံနိုင်အောင်ကြိုက်တာ အဲဒါပေမဲ့အဲ့ဒါပေါ့ဒီတော်ရွဲ့ယာရေးဆိုတော့အဲ့15 8တောင်ရောက်အောင်အမြန်ဆင်းရတာပေါ့ဒီဝါကိုကိုင်းကိုင်းကိုင်းကိုင်းဆင်းပြီးတော့အောက်ရောက်ပြီဆိုတော့မှလိုက်ပြီးတော့ခြေထောက်နဲ့ဒီဝါကိုညှက်ထားပြီးတော့လက်လက်နဲ့လိုက်ဆန်းရအဲ့လိုလုပ်တာအဲ့လိုလုပ်တော့အကြာကြီးဆန်းလို့မရအောင်အဲဒါပေမဲ့တော့ဟိုဦးစင်းဆင်းသွားတယ်ထို့တူပဲပေါ့တော်တော်ကြာပြန်တက်လာတာပေါ့နောက်ကိုရင်တစ်ပါးဆင်းနေအဲ့သူမနာဆိုပြီးတော့လူထွက်သွားတယ်သူကဆင်းတယ်သူဆင်းလိုက်လို့ရှိရင်တခါတည်းရေရင်းကြီးကလေက18တောင်လောက်ရှိတဲ့ရေရင်းကိုတခါတည်းနုံလေအကုန်လုံးထလာ အဲ့တော့တော်ရတခါနေနှခါနှခါနေသုံးခါဆင်းဆင်းငုတ်တာမတွေ့တဲ့ခါကျတော့ဘုန်းကြီးကဦးစင်းကိုကျိန်းတာပေါ့ဟာဒီကိုကိုရင်ကကိုရင်ငုတ်လို့ရှိရင်ဒီခါလေးအောက်ကိုရောက်ရလားဘာနုံးမှလည်းမထွက်လာဘူးဟိုကိုရင်ငုတ်လို့ရှိရင်နုံးကထွက်လာတယ်ဟာမဟုတ်ဘူးကိုကလည်းဆန်တော့ဆိုတော့လည်းပြန်လည်းမပြောရဘူးဒါပေမဲ့တကယ်လည်းငုတ်တယ်အောက်လည်းရောက်တယ်ရှားတယ်မတွေ့ဘူးပေါ့အဲ့ဒါနဲ့ဒီလိုနဲ့နောက်ဆုံးတော့တူတူပြောပါလေနောက်ဦးစင်းတို့မရတော့ဟိုငှားပြူပြီးတော့ငှားသမားတွေဘာတွေနဲ့ငုံနောက်ဆုံးတော့တော်ရဲကပြန်ရသွား အဲဒါဘုန်းကြီးကလည်းတော်တော်မှန်တာဦးစင်းကိုတော်တော်ကိုမှန်တာဟိုကိုင်းကဟိုပြောပြောနဲ့တမားလို့အလုပ်ကမလုပ်ဘူးပေါ့နော်အဲစိတ်ထဲမှာလည်းမကြည့်နိုင်ဘူးအဲအဲ့လိုတော်တော်ပြီးသွားတဲ့အခါကျအဲ့ကိုင်းကိုဦးစင်းကမေးတယ်အကိုင်းကဟိုပေါ့နော်အကြာကြီးပဲပေါ့နော်ကိုင်းဟိုနွန်နေနဲ့အရင်ထားတာဘယ်လိုလုပ်လဲဆိုတော့ तू ကဆရာဘုန်းကြီးကိုပြန်မပြောနဲ့နော်အေးပါမပြောပါဘူးပြောဆို तू ကမဟုတ်ဘူးအဲ့အောက်ရောက်လေနားကကြိုက်တယ် तू အောက်ရောက်အောင်မသွားဘူး तू ကခါလဲလောက်မှာဝါလုံးခါလဲလောက်မှာရင် तू ကဝါလုံးကိုကိုင်းပြီးအရင်လှုပ်တာလှုပ်တဲ့အခါကျတော့နုံနောက်တွေက အများကြီးထသွားတာဆိုလို့ပြောချင်တာကသူကစင်းရဲကိုမခံနိုင်ဘူးတဝက်မှာရင်သူကဝါလုံးကိုအရင်လို့တော့နုံနောက်တရားထားတော့ဘုန်းကြီးကထင်တာကတော့အောက်မှာတကယ်ပဲဟိုနုံတွေကိုပတ်စမ်းနေလို့တောင်ဒါဟိုရောက်တာပေါ့နော်ဦးဇင်းတော့တကယ်ကိုငုတ်ချသွားတာဟိုနားလေးကြိုက်တာပဲတကားတဲ့နားလေးကသွေးမထွက်ရုံပဲနားလေးကြိုက်ကြတယ်မျိုးလုံးလေးနီးစက်အဲ့လိုမျိုးနှာခေါင်းလေးကသွေးတွေဆို့အဲဒါပေမဲ့လည်းမတွေ့ဘူးသူကအဲ့ခါးလေတင်ဘာမှမကြည့်ဘူးတက်လာတော့လေတာတာပဲဒါပေမဲ့လည်းဘုန်းကြီးလည်းချီးမွမ်းခံ ပြောချင်တာဘာလဲဆိုတော့ငုံမိတဲတိုင်းဆိုတာဝရိယရှိတဲ့လူပေါ့ဝရိယရှိတဲ့လူကတော့သူကဘာလဲလဲဆိုတော့ငုံမိတဲတိုင်းတက်နိုင်ဖျားရောက်ပဲအဲဝရိယမရှိရင်တော့သူကနောက်ကိုစုပ်သွားတာအလုပ်တစ်ခုကိုအဲ့ဒါအောင်မြောင်ပေါ့မြောင်မလုပ်ဘူးအဲနောက်ကိုစုပ်သွားတာကဲထားပေါ့အဲ့ဒါဝရိယကဟိုပြစ္စုပတ္ထံပေါ့ဝရိယကပြစ္စုပတ္ထံဆိုတာအဲ့ဒါအဲ့ဒါ မစုံနဲ့တတ်သောသဘောတရားလို့ညာထဲမှာထင်လာတယ်နောက်တစ်ခါဝရိယကနိစွာသောအကြောင်းကနတံဝေကောယောနိသောဗရဟတိတိဝါစနတော်တံဝေကပဋ္ဌာနံဟောဝရိယကနိစွာသောအကြောင်းကိုပြောပါဆိုရင်တဲ့တံဝေကတရားတည်နီးစွာသောအကြောင်းပဲတဲ့ဘာကနီးစွာသောအကြောင်းတံဝေကတရားတည်နီးစွာသောအကြောင်းပါဗျာ တံဝေကတရားတိနီးစွာသောကြောင့်လည်းနောက်တစ်ခုတော့ရှိသေးတယ်ဝရိယရမ္မဝတ္ထုပရဋ္ဌာနံဝရိယရမ္မဝတ္ထုဒီဝရိယကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတွေသိလည်းပဲဒါဝရိယကနီးစွာသော အကြောင်းပေါ့ကဲထားအဲ့တော့ဒီနေရာမှာတံဝေကပရဋ္ဌာနံဆိုတာလေးစပြောကြရအောင်အဲတံဝေကပရဋ္ဌာနံဟောတံဝေကဝတ္ထုဒီဒီဒါနီးစွာသောအကြောင်းတံဝေကဝတ္ထုအဲ့တော့တံဝေကဝတ္ထုတွေကဘာလဲဆိုတဲ့အခါကျတော့ဦးဇင်းတို့တံဝေကတံဝေကဝတ္ထုက၈မျိုးရှိတယ်တဲ့ဘယ်နှမျိုးရှိလဲ တစ်မျိုးရှိပါတယ်ဖေ။မျိုးရှိတယ်။ဒါလေးကိုဒီနေ့မှတ်ကြကြအောင်။အဲ့တော့တောင်ဝဲကရှင်မျိုးကိုဦးဇင်းတို့ဒီမာကန်တော်ဇာတော်ကဒီစက်ထားတဲ့ဆောင်းပုံကလေးနဲ့အရင်ဆုံးစပြောကြရအောင်။အမီဝမ်းကောင်းဇေလာညောင်းမြအောင်ခဲ့ရပြီဒီတန်ဒီနေလူပြေလူရွာရောက်ပြန်ပါလေ။အိုနာတိဒုက္ခပြီးကြောင့်စိတ်ဤကိုခိုင်မနေနိုင်ခဲ့။ ဇိုင်းဇိုင်းဒုက္ခခံပြီးမှလည်းများလှပေရွာရောက်ကြရှာ၏အတ္တိတာရှိဤဩဘေနှင့်နောင်ရီနာကဒုက္ခထက်လေ မပြကုခာဖြစ်တုံးမှလည်းအစာရှာရထိုဒုက္ခကြောင့်နေညမဟုကိုစိတ်ဘူး၍သူသူငါငါမသက်တာသည် ရှစ်ဖြာတံဝေကရာကြောင်းဒီဟောတံဝေကရာကြောင်း တရားပေါ့တံဃာဝတ္ထုလို့ခေါ်တာပေါ့တံဝေကအရာကြောင်းကရှင်မျိုးရှိတယ်တဲ့နံပါတ်တွေပါတဲ့တော့အမေလန်အမေဝမ်ကောင်ဇေလာညောင်းမြအောင်ခဲ့ရပြီတည်တန်ဒီနေတဲ့ဟောပြိတန်ဒီနေရချင်းအဲ့တော့အမေဝမ်ထဲမှာဇေလာလောက်ဒါအောင်ပြီးတော့ပြိတန်ဒီနေရတာအဲ့ဒါဇာတိပေါ့ပြိတန်ဒီနေရချင်းဒါတံဝေကဒါကိုစင်ញင်ဟောငါတို့လူဘဝလူလောက ရောက်လာတာဒါနဲ့တဲ့ဆင်းရဲဒုက္ခမဟုတ်ဘူးဒါလို့ဆင်ញင်လို့ရတယ် နောက်တကလူပြေလူရွာရောက်ပြန်ပါလဲအိုနာတီရီဟောအိုဆိုတော့ဇရာနောက်တကနာဆိုတော့ဗျာတိနောက်တကတီဆိုတော့မရဏအဲ့တော့ဇာတိဇရာဇာတိဇရာဗျာတိမရဏအဲ့ဒါတန်ဝေကဝတ္ထုထဲမှာပါတယ်အဲ့တော့ဒီညမှာဦးဇင်းတို့ဇာတိပြီးတော့ဇရာနဲ့မရဏပေါ့အဲတခါတည်းဦးဇင်းတို့ပြောကြတယ်အဲဒီလူကယောဂီမဟုတ်ပါဘူးရောဂီပါဟုတ်လား ယောဂီတော့မဟုတ်ဘူးတဲ့ရောဂီတဲ့ရောဂီဆိုတာဘာပြောတာတော့အနာယောဂံဖြစ်လာမှာအဲ့ဒါတရားအားထုတ်ဖို့တရားစကန်ရောက်လာရိတ်တာတွေရောက်လာလားအဲ့ဒါရောဂီဒါပေမဲ့ဒါကဲ့ရဲ့စရာတော့မဟုတ်ဘူးပြောချင်တာကခက်ကတော့တခါလေးဟိုပေါ့ဟိုမကြိုက်တဲ့ဘက်ကနေပြောတဲ့သဘောမျိုးလေးတွေစမ်းတယ်အဲယောဂီမဟုတ်ပါဘူးကွာရောဂီပါယောဂီမဟုတ်ပါဘူးဆိုတော့တရားအထုတ်တဲ့တကယ်ယောဂီသူတော်ကောင်းတော့မဟုတ်ရောဂီပေါ့ယောဂဖြစ်လို့ရောက်လာတာပေါ့ဒါပေမဲ့ဒီမှာကြည့်မယ်ဆိုရင်မှန်တယ်သူက ငယ်ရွယ်တဲ့ကတတိတံဝေကစောစီရလို့တရားအထုတ်တော်လဲရှိသို့မဟုတ်အသက်ရွယ်ကြီးလာတော့ဇရာဒုက္ခကထင်ရှားလာတဲ့အခါမှာတံဝေကရလာတယ်ဒါကြောင့်မလို့ခုနရိတ်သားတွေရောက်လာတဲ့တရားအထုတ်ကြတယ်ဒါမျိုးလည်းဖြစ်နိုင်တယ်တချို့ကြအသက်ကတော့ကြီးကျင်နဲ့ကြီးမယ်ငယ်ကျင်နဲ့ငယ်မယ်သို့တော့အနာယောဂတွေထင်ရှားဖြစ်လာနာယောဂဖြစ်တော့သူလက်တံဝေကဝတ္ထုတစ်ခုပဲအဲ့တော့နာယောဂမဖြစ်ခင်တည်းကတရားအထုတ်နိုင်ဒါကတော့အကောင်းဆုံးပေါ့ပြောစရာမလိုတော့ဘူးသို့တော့အာအနာယောဂမရှိခင်တုန်းကတော့ကိုကမင်းမင်းလျော့လျော့နဲ့နေခဲ့ဘူးတယ် ဟောသို့တော်နာယောဂလေးတွေဖြစ်လာပြီဆိုတော့မှတရားကိုသတိရပြီတံဝေကတွေရပြီတရားအထုတ်တယ်ဒါလည်းတက္ကကြီးတွေတက္ကမကြီးတွေပြစ်ဆိုပွဲရာရှိသလားမရှိပါဘူးဖေဟာမရှိပါဘူးဒါကြောင့်မလို့ဒီမှာဦးဇင်းတို့တံဝေကဝတ္ထုထဲမှာကိုကထည့်ထားတာကိုအဲ့တော့အိုလို့တရားအထုတ်ခြင်းပဲဖြစ်ဖြစ်နာလို့တရားအထုတ်ခြင်းပဲဖြစ်ဖြစ်တရားအထုတ်ရင်တော့တက္ကကြီးတွေတက္ကမကြီးတွေမချီးမွမ်းထိုက်ဘူးလားီမွန်ထိုက်ပါတယ်ဖေ။အီမွန်ထိုက်တယ်ဒါတန်ဝေကဝတ္ထုထဲမှာလည်းသူပါတယ်နောက်တစ်ခုနောက်ကဘာလဲဆိုတော့ ဆိုင်ဆိုင်ဒုက္စေကိုခိုင်မနေနိုင်ဥနာတေယဒုက္ခပိကြောင့်စေကိုခိုင်မနေနိုင်ခဲ့ဆိုင်ဆိုင်ဒုက္ခခံပြီးမှလည်းမြန်လာပေရွာရောက်ကြရှာ၏တဲ့ဟောအဲ့လိုမျိုးကလည်းဆင်းရဲဒုက္ခတွေခံပြီးတော့ဘဝတဘာသုတိပြည့်ကျူတည်လွင်တဲ့အပေလေးပုံရောက်ကြအောင်မေ။ဟောဒါလည်းတန်ဝေကဝတ္ထုတပါပဲ။အော်အကယ်၍မြတ်မိမိတို့မှာခံရတဲ့ကုသိုလ်ကောင်းမှုတွေမရှိဒီဘဝဒီခန္ဓာကိုစွန့်ပယ်ပြီးရင်အော်နော်အပေလေးပုံထူတဲ့ဒီလိုမျိုး ဒုက္ခတိပုံဘဝတွေလည်းရောက်ရနိုင်နေ။ဟောဒါမျိုးဆင်ញင်းပြီးတော့လေတံဝေကရရင်တရားအထုတ်ရမယ်ပေါ့။နောက်တစ်ခုနောက်ကအတိတာရှိအေဝဘေးနေတဲ့ဟောအတိတ်ကိုကြည့်တတ်ပြန်ဒီလိုဒီကဲ့သို့တန်တနာကြီးပေါ့အိုနာသေးဆိုတဲ့အိုနာသေးဆိုတဲ့ဒီလိုတန်တနာကြီးမှာဆင်းရဲဒုက္ခများစွာနဲ့ကျင်နေခဲ့ရတယ်အတိတ်တန်တနာကြီးကြီးအဲ့ဒါတွေကိုလှန့်ဆင်ញင်ပြန်ရင်လည်းတံဝေကညာရပြီးတရားအထုတ်ခြင်းအာအထုတ်ဟောနောက်တကအတိတာရှိအေဝဘေးနေနောက်ရင်းနာကဒုက္ခထက်လေတဲ့ဟောနောက်အနာကလှမ်းမှန်းမြော်ကြည့်ပြန်တော့တယ် ထို့တူပဲတရားမြတ်မရလို့ရှိခဲ့ရင်တန်တရာခကြီးကလည်းပဲတကကြီးတွေတကမကြီးတွေအာဒါဆင်းရဲဒုက္ခတွေနဲ့အိုနာတေဆိုတဲ့ဆင်းရဲဒုက္ခတွေကလုံမှာမဟုတ်ဘူးဒါလို့တန်တရာဘေးကိုလှမ်းပြီးအနာဂတ်အရေးကိုတွေးမြော်ပြီးတော့လဲတံဝေကညံရရင်ဒါတရားအထုတ်ရမယ်ဟောနောက်တစ်ခု မပြတ်ခုခါဖြစ်တုံးမှလေဟောခုမပြတ်ခုခါဖြစ်တုံးမှလေအတိတ်ကိုလည်းဆင်ញင်အနာဂတ်ကိုလည်းဆင်ញင်အခုပြစ္ဆုတ်ပံကိုဆင်ញင်တဲ့ပြစ္ဆုတ်ပံကိုဆင်ញင်တော့မပြတ်ခုခါဖြစ်တုံးမှလေအစာရှားရထိုဒုက္ခကြောင့်နှိညာမဟုကိုစိတ်ပူ၍ဟောတတ္တဝါတွေပြစ္ဆုတ်ပံဘောအခုလက်ရှိကိုကြည့်တော့လေအစာရှားနေရတာစာရည်တော်ရည်တွေအစာရှားရှားတဲ့အတွက်ကြောင့်မဖြစ်တော့နှိညာမဟုကိုစိတ်ပူ၍တူတူငါငါမတက်တာသည်တဲ့ဒကာကြီးတွေဒကာမကြီးတွေအတီးဆုံးဖြစ်မှာပေါ့ စားရတော့ရေးအတွေ့စီးပွားရှာနေရတာလည်းကကြီးတွေတက္ကမကြီးတွေတခါတယ်နေညမဟုတ်ကိုစိတ်ပူ၍တဲ့တခါတယ်နေဟောညာဟောတခါလေးတချို့ချို့ဆိုစီးပွားရေးတယ်ပဲစိတ်ရောက်မနေဘူးလားရောက်ပါတယ်ဖေ။စီးပွားရေးတဲ့အလုပ်တွေပဲစိတ်ရောက်နေအဲ့တော့အဲ့ဒါမျိုးတွေကိုတွေးပြီးတော့လေဩပြစ္ဆုတ်ပံမှာလည်းကဲရှင်တန်ရလားအစာရှာနေရတာကိုကဆင်းရဲပါလားလို့ဒီလိုမျိုးစဉ်ရင်သုံးတတ်ရင်ဒါတန်ဝေကညံဖြစ်တာပေါ့အဲ့လိုတန်ဝေကညံဖြစ်လို့တရားအထုတ်ခြင်းတွေပဲ ဒါကောင်းတယ်လို့ဒီလိုသဘောကြရမှာကေထာအဲ့တော့ဒီနေ့ဝရိယအကြောင်းကိုပြောတော့ဝရိယအကြောင်းတံဝေက၈ပါးပေါ့နော်တံဝေကဝတ္ထု၈ခုမိဝမ်းကောင်ဆလာညောင်းမြအောင်ကြရပြီးတည်တန်ဒီပြန်ပြီးတော့ချုပ်ပြောမယ်ဆိုရင်ဇာတိပရိဒဏိနေရခြင်းဇရာအိုရခြင်းဗျာတိနာရခြင်းမရဏတေရခြင်း နောက်တကားအဘေဒန္နာကိုဆင်းရဲဆိုတဲ့ဘေးစုအတိတ်တန္တရာကိုဆင်းရဲအကြောင်းအင်ခံဖြစ်တဲ့ဒါ ဒုက္ခဆင်းရဲအနာဂတ်တန်တရာကိုဆင်းရဲအကြောင်းရင်းရှိသောဒါဒုက္ခဆင်းရဲနောက်အစာရှားတဲ့ပရိယေတနာဒုက္ခဆိုတဲ့ဒီဒုက္ခတွေကိုဆင်ခြင်ပြီးတော့လေတံဝေကဉာဏ်ကိုရစေနိုင်တယ်အဲလိုတံဝေကဉာဏ်ရရင်အဲတံဝေကဉာဏ်ဒီပဲလျင်ဝရိယကနီးစွာသောအကြောင်းတဲ့ဘာကနီးစွာသောအကြောင်းဝရိယကနီးစွာသောအကြောင်းတဲ့ဘာလဲတော့ ဝရိယရဲ့နီးစွာသောအကြောင်းပါဗျာဝရိယရဲ့နီးစွာသောအကြောင်းနဲ့အဲ့တော့ဦးဇင်းတို့အဲ့ဒီဝရိယနဲ့ပတ်သက်လို့ပေါ့နောက်ဟိုမှာဝရိယကမှဝတ္ထုရှိပါတော့ရှိတယ်သို့တော်အချိန်လေးကလည်းနည်းနည်းလင်းတော့ဒီမှာပဲဒီနေ့တော့ဆုံးသတ်ပြီးနောက်ပတ်မှဒီဝရိယနဲ့ပတ်သက်တာလေးပြန်စစ်ပြောကြအောင်စို့ဒါကြောင့်မလို့အလုံးသောသူတော်ကောင်းတွေဒီယနေ့ဟောကြားခဲ့တော့အဲ့ဒါဝိတေဝိဇာရအဒီမောကဝရိယဆိုတဲ့ပရမတဓမ္မတွေကိုလက္ခဏာတ္တပြစ္စုပ္ပတ္တပဋ္ဌာန်အပြင်နာကြားပြရတဲ့နောက် မိမိတို့ကိုယ်တိုင်ကလည်းဒီကဲ့သို့သောပရမတ္ထဓမ္မတွေကလက္ခဏာတတပြစ္စုပဋ္ဌံပဋ္ဌံကိုဒါသိရှိနားလည်သဘောပေါက်ကိုသည်ကိုသည်ကြိုးစားအားထုတ်နိုင်ပြီးမိမိတို့လိုလားတောင်းတတဲ့နိဗ္ဗာန်ကိုချမ်းသာသောကိုတင်ကိုကျင်တရားလင်းမြန်သောသိဉာဏ်တို့ဖြင့်ရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်ကြဂုံရာတည်းသာဓုသာဓုသာဓုပါဖျား